နှစ်မြန်မာနှစ်1382ခုနှစ်နတ်တော်လပြည့်ကျော်2ရက်ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ31ရက်ကြာသပတေးနေ့နတ်နှစ်ပိုင်း9နာရီနဲ့19မိနစ်ရှိပါပြီဒီနေ့2020ခုနှစ်ရဲ့နောက်ဆုံးနေ့ပါ မနေ့ဖြန်ကြတော့လိုချင်သည်ဖြစ်စေမလိုချင်သည်ဖြစ်စေလောကဝဟာရအနေနဲ့ကတော့ဒီနေ့ည7:00နာရီကျော်ရင်2020ခုနှစ်ကနှုတ်ဆက်ပြီးတော့ထွက်ခွာရမှာပါဘယ်လိုပုံသဏ္ဍာန်နေနဲ့ဖြတ်တန်းခဲ့ရတယ်လဲဆိုတာကပြောမေးစရာမလိုတဲ့မေးခွန်းဖြစ်နေပါပြီဒါတော့အချိန်ကာလနဲ့ပတ်သက်ပြီးတော့နည်းနည်းဘဝထဲမှာအလုပ်ပေးရရင်ပေါ့နော် ဇတ်တော်ထဲမှာဟောထားတာလေးရှိတယ်ကာလောဂတတိဘူတာနိတဗ္ဗနေဝတာထနာတဲ့ယတသောအော်ကာလောကတတိဘူတာနိတဗ္ဗနေဝတာထနာကာလောအချိန်ကာလကြီးသည်တဗ္ဗဘူတာနိတတ္တဝါတွေမှန်သမျှကိုဂတတိတိုက်စားတိုက်စားပြီးတော့ဝါမျိုးလို့နေတယ်တဲ့ တဗ္ဗာနေဝသဟထနာသဟထနာမိမိကိုယ်တိုင် အချိန်တည်းဟူသောမိမိကိုယ်တိုင်လည်းပဲတဗ္ဗာနေဝသဟထနာသဟထနာမိမိတို့သော အချိန်နှင့်တကွတဗ္ဗာနေဝအလုံးစုံသားလင်းဖြစ်ကုန်သောဗုဒ္ဓနိတရဝမှန်သမျှကိုအဲကတတိတိုက်စားတိုက်စားပြီးတော့ဝါမျိုးလို့နေတယ်တဲ့ကာလောကတတိဗုဒ္ဓနိ အဲ့တော့အဲ့ဒီစကားလေးကိုကြည့်ပြီးတော့အချိန်ကတရားဝါတွေကိုတိုက်စားနေတယ်ဆိုတာလေးဖြစ်လာတာပါနော်အချိန်ကဘာကိုတိုက်စားတာလဲတရားဝါတွေကိုတိုက်စားနေတာပါဖေ။อืมတရားဝါတွေကိုတိုက်စားနေတာဒါတော့ကာလောကတိတိဗုဒ္ဓနိတ္တဗာနေဝသာထနာအဲ့ဒီတော့မိမိအချိန်ကနေပြီးတော့မှ ယောစကာလကတောဘုဒ္ဓယောစအကျင့်ပညာရှိတဲ့ပုဂ္ဂိုလ်ဒီကကာလကတော အချင်းကိုပြန်ပြီးတော့တိုက်စားတယ်တဲ့ပညာရှိတဲ့ပုဂ္ဂိုလ်ကြတော့အချင်းကိုပြန်ပြီးတော့တိုက်စားပါတယ်ဖေဟာအဲဒုတိယအချင်းတော့အဲ့ဒါမှတ်ထားအဲ့ဒါအရေးကြီးတယ်ကွက်ထွက်သွားတာပထမကတော့ပညာရှိရှိမရှိရှိအကုန်ခံရတယ်ပြောတာကာလောကတတိဘုဒ္ဓနိတဗ္ဗနေဝသာထနာ အချင်းကာလာကြီးကဒလောကလုံးမှာရှိနေတဲ့သရဝါတွေကိုတိုက်စားနေတယ်တဲ့အဲ့ဒါတော့တိုက်စားတာကမီး မီးလောင်နေတဲ့ထင်းချောင်းလိုပဲနော်မီးကသူများကိုလည်းလောင်တယ်ကိုယ့်ရဲ့ရှိနေတဲ့လောင်စာလည်းလောင်တာပဲဆိုတော့နှစ်ခုလုံးမလောင်ဘူးလားလောင်ပါတယ်ခင်ဗျာအဲမီးကသူများလည်းလောင်တယ်ကိုကိုယ်တိုင်လည်းပဲလောင်နေတာပဲလို့ပြောတာဘာဖြစ်လို့လဲဆိုရင်မိခါလောင်စာက အလောင်ခံရတယ်အေးလောင်စာမရှိရင်သူကိုယ်တိုင်လည်းပဲငြိမ့်မသွားဘူးလားငြိမ့်ပါတယ်ခင်ဗျာငြိမ့်သွားတယ်ဆိုတော့သူကိုယ်တိုင်လည်းသေလို့ပြောတာပဲညောင်စာလောင်စာမရှိသူလည်းသေ သို့တော့လောင်စာရှိဆိုတော့သူလည်းလောင်နေတာပဲအချင်းကဒီတိုင်းပဲသူကချိန်ကာလထဲမှာလေပတ်နေရတဲ့သရဝါတွေကိုသူကကာလဆိုတဲ့ရန်တရားကြီးနဲ့တိုက်စားပလိုက်တယ်အဲသူကိုယ်တိုင်လည်းပဲတနေ့ကုန်ရင်သူလည်းပြီးသွားပြီနောက်တနေ့သူမရှိတော့ဘူးကာလတတ်မှတ်ချက်ကဟုတ်တော့မလားမှန်ပါဗျာဒီနေ့2020ခုနှစ်ရဲ့ဒီဇင်ဘာလ30ရက်နေ့နောက်ဆုံးပဲဆိုတော့မနေ့ကတော့က30ရက်နေ့ရှိသေးလားဒီနေ့ မရှိတော့ပါဗျာမရှိတော့ဘူးကာလပြည့်ညက်အပြင်ကုန်သွားပြီဒါတော့သူလည်းပဲခံရတာပဲပြောတာဒါတော့မိလို့ပေါ့မိကသူများလဲလောင်တယ်သူကိုယ်တိုင်လည်းပဲလောင်ခန်းနေရတာပဲမိသဘာဝအဲ့ဒီထက်မှာထူးခြားတာက ကာလဟာလောကရှိသမျှသရဝါတွေရဲ့သရဝါတွေကိုတိုက်စားနေတယ်တဲ့အဲ့ဒီထက်မှာမှယောစာကာလကတော့ဘုဒ္ဓအကျင့်ပညာရှိတဲ့ပုဂ္ဂိုလ်ကြတော့အချင်းကိုပြန်တိုက်စားတာနော်အချင်းကိုမလုပ်တာလဲ ပြန်တိုက်စားတာပါခင်ဗျာအဲပြန်တိုက်စားတာနော်ယောစကာလကတော့ဘုဒ္ဓသဗုဒ္ဓပစနိပစီတဲ့သတော်ထိုအချိန်ကာလကို ပြန်ပြီးတော့တိုက်စားတဲ့ပညာရှိပုဂ္ဂိုလ်ကြတော့သဗုဒ္ဓပစနိဗုဒ္ဓပစနိတရားဝါတွေကို တိုက်စားပြီးတော့မှအကိလေသာမင်းနဲ့ရှုပ်မြိုက်နေတဲ့အဲတရားဝါတွေကိုပူလောင်အောင် ရှုပ်မြိုက်နေတဲ့ လောင်မြိုက်နေသောတဏှာဓိဟုသောကိလေသာမိကိုနော်တရားဝါတွေကိုတကယ်လှိုက်လောင်စေတာကဘာလို့လဲဆိုရင်တကယ်မိမဟုတ်ဘူးကိလေသာမိဘာမိလဲကိလေသာမိပါဗျာကိလေသာမိကို နော်အဲတဗုဒ္ဓပစနေပစီ तू ကမဲ့ညာနဲ့မဲ့ညာကလည်းမိပဲမှန်ကနော်မဲ့ညာကလည်းမိကိလေသာကလည်းမိဒါတော့ကိလေသာမိကိုဘာမိနဲ့ပြန်ငြိမ့်တာလဲမဲ့မိနဲ့ပြန်ငြိမ့်တာမဲ့မိနဲ့ပြန်ငြိမ့်တာဒါတော့ မီးကြိုပေးတယ်ဆိုတာကြားဘူးကြလားဗမာပြည်ကဗမာစကားမီးကြိုပေးတယ်ကြားဘူးလားမကြားဘူးပါဗျာမီးကြိုဆိုတာကဒီမှာအခုမီးတွေလောင်နေမဟုတ်လားနော်မိကျိုမိတွေလောင်တယ်မဒီနာကယ်လီဖိုးနီးယားတွေလူဒီမှာတွေ့တယ်မလားဒီမိတွေလောင်ပြီဆိုလို့ချင်းဒီနေ့မြလောင်တာတောက်တောက်ကိုလဲလို့ပဲနော်ဟုတ်ပါတော့ဟိုမှာနဘာဘက်မှာမိတွေလောင်တယ်ဟိုမျိုးကျိုးတွေပြတုံးကမိတွေလောင်တယ်မိလောင်တဲ့အခါကျတော့အဲ့ဒီမိကိုငြိမ်းဖို့ ဒီမီးတွေလာတဲ့ဘက်ကိုမြို့ရွာတွေဘက်ကိုလာတော့မြို့ရွာဘက်ကနေမီးကိုမီးဘက်ကိုပြန်တိုက်ပလိုက်ရတယ်ဒါတော့မီးမီးချင်းဆုံသွားတာလောင်စာကုန်မသွားဘူးလားကုန်ပါတယ်ဗျာကုန်သွားတဲ့ခါကျတော့မီးရဲ့ရှေ့ကိုဆက်လို့မရဘူးအဲ့ဒါမီးဂျိုပေးတယ်လို့ခေါ်တယ်နော်မိသက်သမားတွေကမီးလာတဲ့နေရာလမ်းကြောင်းကိုကြည့်ရတယ်လေတိုက်နှုတ်ကြည့်ကြည့်ပြီးတော့မြို့တွေရွာတွေအိမ်တွေဘက်ကိုလာတော့မယ်ဆိုရင်အဲ့ဒီမြို့ရွာဘက်ကနေပြီးတော့သူ့ဘက်ကိုပြန်မီးရှို့ပလဲရတယ်မီးရှို့လိုက်တော့မီးကဟိုဘက်ကိုတက်သွားတယ်အဲ့ဒါမီးဂျိုလို့ခေါ်တယ်နော်အဲ့တော့ ဒါမိသက်သမားတွေကဒါလုပ်နေရတာအဲ့ဒါကိုရှစ်ခက်ကတောထဲမှာနေကြတဲ့ရသေးတွေသူတော်စင်းတွေကတောချောင်းလေးတွေနဲ့နေတော့တောကြီးတွေမိလောင်ရင်သူချောင်းလောက်အောင်ဆိုကျောင်းဝင်းနဲ့ပတ်ချာလက်မှာတစ်ပင်တွေကိုရှင်းထားရတယ်ကျောင်းဝင်းကိုပြင်ဖြစ်အောင်ရှင်းထားရတယ်ပြင်ဖြစ်အောင်ရှင်းပြီးတော့ကျောင်းဝင်းနဲ့တက်တော်နဲ့ရှိရင်တက်တော်နဲ့ကျောင်းဝင်းပြင်မှာဘောလုံးကွင်းတကွင်းစာလောက်ခြံထားနော်သုံးပုံလည်းအဲ့တစ်ထက်တဧကလောက်ခြံထားအပြင်ကြီးပဲမိလောင်လို့ရှိရင်ကိုယ့်ရဲ့ကျောင်းခြံဇက်ကနေပြီးတော့တောဘက်ကိုမိပြန်ရှုပ်ပလိုက် ဆိုတော့မိကတောဘက်ကိုလောင်သွားတော့ကိုယ့်ဘက်မလာတော့ဘူးအဲ့ဒါမိဂျိုပေးတယ်လို့ခေါ်တယ်နော်ဒါကြောင့်မလို့ကိုယောဂီတွေမိဂျိုပေးဖို့များပြင်ထားရလားလို့ပြောတာအခုဘဝထဲမှာမိဂျိုကြတော့မက်ကိုပြောတာဗါတယ်လေမက်ပါဗျာမက်နဲ့ပြန်ရှို့မက်နဲ့ပြန်ရှို့လို့ရှိရင်ကိလေသာမိတွေအလောင်းခံရဘူးလားမှန်ပါဗျာအလောင်းခံရမယ်ဒါတော့ အခုချိန်မှာအရိယာမေကိုမရပြီမဲ့ဝိပဿနာမေကိုရနေလားဝိပဿနာမေရနေတဲ့အချိန်ကကိလေသာမေငြိမ့်နေတဲ့အချိန်ပဲမို့လားမှန်ပါတယ်ဗျာဒီ temporary အဖြစ်တော့ပေါ့နော်ခဏတော့ခဏပေါ့သို့တော်လည်းဓမ္မသဘာဝကတော့တစ္ဆာရှိတယ်ဘယ်တော့မှမဖောက်ပြန်ဘူးအေးတဲ့နော်ငါကိုတင်တို့ကနော်1မိနစ်လောက်တင့်စီမှာကျင်သုံးကွင်ပေးရင်ငါကတင့်ကို1မိနစ်ငြိမ်းချအောင်ပေးပါမယ်တဲ့သူအဲ့လိုဒီလုပ်တယ်ကိုရီးယားကလက်မခံတာ ဒီနေ့ကြာကြာမထားနိုင်တာနော်တရားကတော့အမတန်သစ္စာရှိတာနော်ဒါကြောင့်ဒီဓမ္မဝေရဂတိဓမ္မစာရီတဲ့ဓမ္မောဓမ္မသည်နော်ဓမ္မစာရီတရားကျင့်တဲ့ဓမ္မစာရီတရားကျင့်တဲ့ပုဂ္ဂိုလ်ကိုဟဝေတကယ်ကိုပဲနော်ရဂတိပြန်ဆောက်ရှောက်တယ်တဲ့ဒါတော့ဒီတရားကို ကျင့်တဲ့ပုဂ္ဂိုလ်ကိုဓမ္မကပြန်ဆောက်ရှောက်တယ်ဆိုတာဓမ္မကအေးကိုပေးတာပြောတာပါငြိမ်းချမ်းမှုကိုပေးတာပြောတာဒါတော့ကောင်းပြီတရဝါတွေဟာမှန်သမျှကအချိန်ကာလကြီးကလည်းကိုယ့်ရဲ့ဘဝဆိုတဲ့ဟိုဟိုကာလကြီးကိုနှုတ်နှုတ်သွားတယ်လို့ပြောတာအခုအင်္ဂလိပ်လိုပြောမယ်ဆိုရင်ဒီနေ့နောက်ဆုံးမနေ့ဖြစ်ဆို2021ပြန်စပြီနှစ်တစ်ပတ်လဲလို့ပြန်စတဲ့ခါကျတော့အသက်အားဖြင့်ပြောမယ်ဆိုရင်ကိုကတစ်နှစ်ကြီးသွားပြီမလား မှန်ပါတယ်ဗျာအေးအဲ့ဒါတိုက်စားသွားတာပဲဒါတော့ကောင်းပြီပြန်ပြီးတော့တွေ့ကြည့်စမ်းလူတွေကအောက်ကနေတွေ့ရင်တစ်နဲ့နှစ်နဲ့သုံးနဲ့လေးနဲ့အပုပ်ကိုမောဘာခေါ်မလဲအကြီးကြီးကြီးကြီးပြီးတော့မှ plus အနေနဲ့တွေ့မလားဘူးလားတွေ့ပါတယ်ဗျာတွေ့လာတယ်နော်ဒါတော့ကြီးသွားတယ်အာငါတော့အသက်50ပဲ60ပဲ80ပဲနဲ့တွေ့လာခဲ့ကြပြီ80ပဲနဲ့တွေ့လာခဲ့ပြီဒါတော့အောက်ကနေအပေါ်တွေ့လို့ရှိရင်တော့ဒါကဘာခေါ်မလဲ order လို့ခေါ်မှာပေါ့အစဉ်တိုင်းတွေ့တာလေတစ်ပြီးရင်နှစ်နှစ်ပြီးရင်သုံးဒါအစဉ်တိုင်းတွေ့တာဒါ counting and order တခုခုတွေ့တာက order တိုင်းသူကနန်းအစဉ်တိုင်းတွေ့သွားတာဒါပေမဲ့ဒါကလောကဘက်ကတွေ့တာလောကဘက်ကတွေ့တော့တက်ကနေအထက်ကိုတက်သွားတယ်ဓမ္မဘက်ကတွေ့တော့အဲ့ဒီလိုမတွေ့ဘူးဓမ္မဘက်ကကျတော့အထက်ကနေအောက်ကိုတွေ့တယ်နော်ကလေးတွေစာမွဲဖြေဖို့ထားပါတော့တလှပဲလို့လို့ရှိရင်နော်တလှပဲလို့လို့ရှိရင်တက်ကစမရေးဘူး30ရာစရေးတယ်ဘယ်ကစရေးလဲ 30ရပါဗျာ30เนาะစာမွေးဖြေဖို့ရက်30သာလိုတော့သည်ဆို ရေးလိုက်တယ်ဒါတော့30ကို cross လုပ်လိုက်တော့เนาะဒါတော့ဟိုဘက်ကဘယ်လောက်ပဲကျန်တော့လဲ29 29အဲအဲ့ဒါများစဉ်းစားနေသေးတယ်30ကို30ကနေတက်ကိုဆွဲထားပါတယ်ဆိုမှပြက်ကလေးလို့တက်ကမဆွဲဘူး30ကစဆွဲတယ်တက်ကနောက်ဆုံးမှာဒါတော့တက်ကိုချက်လိုက်ရင်နော်စာမွေးဖြေဖို့ဘယ်နည်းသာလို့တော့ဒီလဲ29ရက်ပဲလို့29နောက်ထပ်တရက်နှုတ် ကဲ28လောက်ပဲ28နောက်ထပ်တရက်နှုတ်28ရက်အေးအဲ့ဒါဒါတော့တိုးသွားတာလားညော့သွားတာလားညော့ပါတယ်ဗျာဒါဆိုခင်ဗျားတို့ကတိုးတာလားညော့တာလားညော့နေတာပါဗျာဘာအတွက်ညော့သွားတာလဲနေဖို့နေဖို့ပါဗျာအဲဟိုမှာဆံမွဲဖြေဖို့နောက်ဆုံးကျတော့တရက်သားလို့တော့ဒီမိနစ်ဖြစ်ကြတော့ရင်ဆိုင်ပြီးတော့ဆံမွဲနဲ့အဲအဲ့ဒါလိုနည်းနဲ့တွေ့မယ်ဆိုရင်ကိုနေမဲ့အသက်ထက်ကနေတနစ်တနစ်နှုတ်ခံနေရတာအသက်တရားရှင်မဲ့သူပဲထား နော်တေချာရကဒီနေ့နောက်ဆုံးနှုတ်ပြီဒီည7နာရီကြာကုန်ပြီကဲတနေ့နှုတ်သွားပြီကို့အတွက်နေဖို့ကတိုးလာတာလားယော့သွားတာလားယော့သွားတာပါဗျာ yeah minus ဒါ plus မဟုတ်ဘူးကိုနေဖို့ရနှုတ်ခံလဲရတာတနေ့နော်ဒါတော့တနေ့အနှုတ်ခံလဲရတော့ဘယ်ဘက်ကိုနီးနီးသွားတာလဲကဲတေဖို့နီးနီးလာအဲစာမွေးနေရင်ဆိုင်ဖို့နီးလာပြီစက်တန်းထုတ်ရတော့နောက်ဆုံးနေမှာနော် bottom line မှာကိုပါကြံမလဲစည်ရင်စစ်တွေကတော့ဒါဟုတ်တော့မလား cross နဲ့နော် အဲမြင်းပဲ့လို့အနီကြီးနဲ့ပဲ့လိုက်ပြီဆိုလို့ရှိရင်တော့အဲ့ဒီနှစ်ကပါတယ်လေဘာနှစ်ဘာဘာအနှုတ်ပြတဲ့အဲဘတ်ဂျက်ကဒါ deficit ပြတဲ့နှစ်ပဲ budget deficit ပြတဲ့နှစ်ပဲအဲ့ဒါနော်အဲ့တော့ဒီနှစ်ကမိမိတို့ရဲ့နော် income တွေဘယ်လောက်ရှိသလဲဟုတ်လား national interest တွေဘယ်လောက်တွေတက်လာသလဲတန်ခါတွေကတော့တွက်တယ်လေဒါတော့ဒီနှစ်ကတော့တေချာပါတယ်ဘယ်နိုင်ငံမှတွက်မနေနဲ့အရှုံးမဲ့ဒါ recession မဖြစ်ရင်ကံကောင်းဖြစ်လည်းဖြစ်နေပါပြီ ဒါတော့ကို့ဘဝမှာ minus တွေမပြဖို့အနီမြင်းချောင်းကြီးနဲ့မြင်းမပိတ်ရဖို့အရေးကြီးတယ် border line မှာနော်တွက်ထားတဲ့စည်းရင်းကတော့မြင်းမှန်ဆိုရင်အနှစ်နဲ့ရေးထားမှဒါအမြတ်ကြံမဲ့နှစ်ပဲကို့ဘဝမှာအနီပြပြီဆိုရင်တော့အနီဟာသတိထားရမယ်ဟုတ်တော့မဟုတ်လားမှန်ပါဗျာအနီဟာသတိထားရမယ်ဟိုမှာ air pollution တွေပြတဲ့ခါကျတော့အာစင်းစင်းလေးကနေပြလာတာဟာညိုပုတ်ခရရန်ဖြစ်ပြီဆိုတော့သွားပြီအဲ့ဒါဟုတ်တော့မဟုတ်လားမှန်ပါခရရန်ဖြစ်ပြီဆိုတော့သွားပြီအခုကြည့်ပါလားကိုဗစ်ဖြစ်တယ် ကိုဗစ် order လုပ်တဲ့အခါမှာ notice ပြတဲ့အခါမှာခရမ်းရောင်ရောက်ရင်ဘာဖြစ်သွားပြီလဲအဲ့ဒါဆိုရင်တော့နောက်ဆုံးအဆင့်စိုးဆုံးပါဖြစ်စိုးဆုံးအဆင့်ရောက်နေပြီအဲ့တော့ကို့ဘဝဒီနေ့နော်ဘယ်ရောက်နေသလဲဘယ်ကာလာထဲမှာရှိသလဲလဲပြန်တွက်ကြအောင်နော်ငါအစိမ့်ပါလားစိမ့်ဝါဝါလေးလားအဝါထဲမှာလားအနီနီဆက်ဆက်လားအနီတဲ့လားဟာခရမ်းရောင်တဲ့လားတွက်ကြည့်အောင်နော်ကို့အနေထားဘယ်ရောက်နေသလဲလို့ကာလာလေးတွေစကားပြောတယ်ကာလာစကားမပြောဘူးနဲ့ပြောတယ်နော် စကားပြောတယ်မယုံလို့ရှိရင်မိဘမှာသွားရက်ကြည့်ပါလားလို့နော်ကာလဘာပြောနေတာလဲစကားပြောနေပါစကားပြောနေတာရက်ချင်ရက်အနီးပြတဲ့ထွက်ချင်ထွက်အစိမ့်ပြနေပြီဟုတ်တယ်မို့လားဒါတော့မထွက်လို့ရှိရင်နောက်ကနေဟွန်းတီးမှာပေါ့မြေတားတွေပို့မှာပေါ့နောက်ကနေဟလားဒါတော့ကာလာတွေကလည်းစကားပြောတယ်ကိုဘွားမလည်းကာလာစကားပြောတယ်နော်ငါဟာဘယ်နာရောက်နေတာလဲငါဘယ်ကနန်းရောက်နေတယ်လဲကနန်းလည်းတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့နော်အပေါင်းနှုတ်အတွက်တက်မှာနော်အပေါင်းနှုတ်အတွက်တက်မှာ ဘာဖြစ်လို့လဲအတွက်မတက်ရင်အချိန်ကဘလောက်ကြံလို့ကြံမှမသိတော့အဲ့ဒါမှမေ့သွားတာကိုသေးရမယ်ဟာကိုအချိန်ကိုလောက်ရမယ်ဟာတွေမေ့သွားတဲ့ခါကျတော့အော်အဲ့ဒီမေ့တဲ့လူသားကိုပဲဘသူကစားသွားတာလဲကာလစားသွားကာလစားသွားတာကာလစားသွားတာနော်အဲ့ဒါကြောင့်မလို့ပဲဒီမေ့သောသူဟာရှင်လင်းတဲ့သေနေအေးသေလေဟုတ်တယ်ရှင်လင်းတဲ့သေနေဤဆိုတာအဲ့ဒါပြောတာနော် organic life organic life ဒီအသက်ကြီးကတော့ရှင်းတယ်ခန္ဓာကိုယ်ရှိတဲ့အသက်ကရှင်းတယ်ဒါပေမဲ့ဘာသေးနေလဲဆိုတော့ဓမ္မ life ကသေးနေတာဘာသေးနေရလဲဓမ္မ life မှတ်ထားနော်နော်ကို့မှာဘဝနှစ်ထပ်ရှိတယ်လို့မှတ်ထား double life တခုက organic life အသက်ရှင်မှုတွေနေတိုင်းထမင်းစားရတယ်နော်ဒါဥဒါအာဟာရဇယုတ်ကြီးအာဥဒုဇယုတ်ကြီးဥဒုနဲ့အာဟာရနဲ့ထိမ့်ပေးထားလို့နော်ဒါကံပေးတဲ့လောက်ရှင်ရတာဒါက organic life အဲ့ဒီဟာရှင်ဖို့အတွက်အစာစားတယ် နော်ယောဂဖြစ်မှကြောက်လို့ဆေးစားတယ်နော်ရာသီဥတုမှန်မှန်လေးသူ့ရဲ့ temperature မှန်းနေရတယ်ဟုတ်တော့မလား normal temperature ဟို96ကကျော်သွားပြီဆိုဟောနည်းနည်းတက်လာပြီ96ကနေကျော်ဖြားသွေးတက်လာလိမ့်မယ်ဒါတော့ temperature လည်းမှန်းရတယ်လေတိတ်အေးသွားပြီအန္တရာယ်ရှိတယ်တိတ်ပူတယ်အန္တရာယ်ရှိတယ်နော်ဒါတွေ့ရတာပဲကနမ်းမတွေ့လို့မရဘူးအဲ့ဒီကိုယ်ခန္ဓာကိုယ်မှာဟာဒါတွေမကသေးဘူးခုကျဟောတွေ့ကြပြီတခါတည်းညနေကျတော့ဟိုစီဂျိုတိုင်းလိုတိုင်းသွေးတို့တိုင်းလိုတိုင်းနော် ဦးဇင်းတစ်ခါတလေကြလို့ရှင်စားပြီးလို့ရှင်ကိုယ့်ဘာတကူတွေ့တိုင်းပြီးလို့ရှင်ဟိုးကမော်နီတာကိုကဏ္ဍမကြည့်ရဘူးသားလေးဖဲရိုက်တဲ့လူတွေဖဲကဏ္ဍလေးကြည့်တယ်လို့မျက်စောင်းလေးထိုးကြည့်ရတယ်ဒီနေ့ကျန်ငါကဏ္ဍတက်မှာလားကြမှာလားနဲ့နော်ကိုကဏ္ဍလေးကိုချိန်ပြီးလို့ရှင်မကြည့်ရဘူးရှူရှူရှူရှူဆိုအသားလေးနေရသေးတယ်မျက်စောင်းလေးထိုးကြည့်တယ်ဟောဘော်သွေးတော့မစိုးဘူးအောက်သွေးရတယ်ဒီနေ့မကြိုက်တော့ဘူးတက်တက်တယ်နော်ဆရာဝန်ကဆရာဝန်ကဒါဒါထထစ်တယ်မကောင်းဘူးလို့ပြောရင်မကောင်းတဲ့ကဏ္ဍပေါ်ပေါ်လာတာကို ဒါတော့ခဏလည်းတွေ့ရတယ်နော်မတွေ့လို့မရဘူးဒါတော့ကိုကိုရဲ့ ID ထဲမှာကြည့်လိုက်လေကိုရဲ့ ID ထဲမှာခဏနေပေးထားတာပဲဘယ်ခုနှစ်ဘယ်ရက်ဘယ်လကမွေးထားတယ်တဲ့အဲခဏမပါဘူးလားပါပါတယ်ဗျာအဲ ID ဆိုတာခဏနေပေးထားတာပဲ ID ဆိုတာကဏ္ဍနေပေးထားတယ်ဟောအသက်တွေအဲ့ဒီကဏ္ဍနေစတွက်လာတာနော်တွက်တွက်လာတာဟောတနေ့နေ့နဲ့သုံးနေ့လေးနေ့ဆိုကဏ္ဍနေပဲတွက်နေတာပဲခန္ဓာကိုယ်ကြီးဟောအသက်တွက်ရတယ်နော်ပြီးတော့မှသွေးပေါင်ချင်းနဲ့ကဏ္ဍတက်ရတယ် နော်စီဂျိုတွေကဏ္ဍတွေတွေ့နေရတယ်။ကိုင်နေတဲ့ကဏ္ဍတွေ့ရတာဒါပေမဲ့ခမရတို့ကုစုအကုစုကြတာမတွေ့ဘူး။ကြံတဲ့ရက်ကြတာမတွေ့ဘူး။ချဲကြတာတွေ့တယ်။ပမာပြီးမှပြောတော့ပါဒီကြတော့မတိုးလောက်ပေါက်ကလား။အဲမဟုတ်တဲ့ကဏ္ဍတော့တွေ့တယ်ဟုတ်တဲ့ကဏ္ဍကြတော့မတွေ့ဘူး။ဒါကြောင့် ဘာသာရေးဘက်ကနေတွက်လို့ရှိရင်ကောင်းတင်းလုပ်တဲ့ခါမှာအောက်ကနေမတွက်ရဘူးအထက်ကပြန်ဆင်းရတယ်ငါတော့ဘလောက်ပဲကြံတော့တယ်ဘာဒီဘာဒီတော့ပြင်သင့်ပြီးလူသက်တန် loose life span ဆိုတာက average r ဖြစ်တော့ရှိပါတယ်နော်အာ60ပဲ80ပဲ80ပဲ90တရားဒါကအများစု average ကိုတွက်ပြထားတာလူတိုင်းဒီလောက်နေမယ်လို့တွက်လို့မရဘူးမြောက်ကျွန်းသူမြောက်ကျွန်းသားမဟုတ်ဘူးဒါကနတ်ပြည်ကလူမဟုတ်ဘူးတက်တမ်းမမြဲဘူးတေချင်ရင်အခုဒိုင်းကနေတည်တယ် အခုကိုဗစ်ကာလမှာတခါတည်းဟာလာပြန်ပြီဟောဟောဗာလဲသေးတဲ့လူကတခြားရေစစ်ချပြရတဲ့လူကတခြားနော်ဒီလိုတွေပဲဥစဉ်တော့တခါတည်းဒီလိုပဲအခုတော်သေးတဲ့ zone လေးတွေရှိလို့ဟောတော့ကဆိုတယ်လီဖုန်းလေးနဲ့လုပ်ပေးရတာတေးလိုက်ကြတယ်ပြောမနေနဲ့ကာယကရှင်နဲ့လုပ်လို့မရလို့ကိုယ်မှဆွေမျိုးတွေကလုပ်ပေးရတယ်အခုဒီကိုဗစ်ကာလမှာဆိုတဲ့အခါကျတော့မိမိတို့ကဒီလိုယောဂဘေးပြားတွေနဲ့တွေ့နေတဲ့အချိန်ခါမျိုးမှာကိုယ့်ရဲ့နော်အနေအထားလေးကိုလည်းတွက်တက်ရတယ် နော်။အော်ငါကံပေးသေးလို့ကြံသေးတယ်ဆိုတော့မေ့နေလို့ပေါ့နေလို့မရဘူးဆိုတာလေ။အဲဒီတော့မိမိတို့ကာလောကတိတိဗုဒ္ဓနေ့ကာလာကြီးကတော့မိမိကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေပြောသည်ဖြစ်စေပြင်းသည်ဖြစ်စေလက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေနော်ချမ်းသာသည်ဖြစ်စေဆင်းရဲသည်ဖြစ်စေဆင်းရဲအဲဒီပညာတတ်သည်ဖြစ်စေမတတ်သည်ဖြစ်စေတပြေးညီညီတခါတည်းရှက်ပြီးတော့ညီညီကလေးဘသူကမှ နော်ခေါင်းလေးငုံနေကြလို့မရဘူးခေါင်းလေးလွတ်အောင်လို့နော်အကုန်လုံးကတပြေးညီညီရှက်ပြလိုက်တာ နော်အားလုံးတော့ကဘာသူကဘာသားဟောဒီကဘာပေါ်မှာရှိတဲ့တရားကအစအကုန်လုံးဒီနေ့နောက်ဆုံးပဲဘယ်သူကြံခဲ့လဲဘယ်သူမှမကြံပါဗျာအေးအဲ့ဒါတိုက်တာပဲတိုက်စားတာပဲဒါဆိုကိုတွေ့ရမှာကဟာငါတော့အသက်ဘယ်လောက်ကြီးပြီလို့မပြောရဘူးငါတော့တစ်နှစ်တော့ယော့သွားပြီဒီလိုတွေ့ရမှာယော့သွားပြီဆိုရင်ငါငါရဲ့နေရမယ်တက်တန်းနေသွားပြီသိကြတာကငါနေရဖို့ရက်နေသွားပြီသိကြတယ်ဘလောက်လဲတာမသိတာနော် ဒါ could be tomorrow နော် could be today ဒါကိုပြောတာနော်ဒီနေ့လည်းဖြစ်နိုင်တယ်မနေ့ပြန်လည်းဖြစ်နိုင်တယ်ဘယ်သူမှမသိဘူးအဲ့ဒါကြောင့်မြတ်စွာဘုရားပြောတယ်ဒီဒီအေဇေဝကိစ္စမတ္တပနော်လောက်เสียရှိတယ်ဟောအထူးသဖြင့်ကုသိုလ်ပြောတာ နော်လှုပ်ကုစုလုပ်မယ်လို့ပြန်စားပြီးရင်ဒီနေ့လှုပ်ပါဦးဇင်းပထမဆုံးကပထမဆုံးနေ့မှာဒါကိုစကောက်တယ်ခဲ့တာကုစုလုပ်မဲ့လုပ်ငန်းကိုမရွှေ့ဆိုင်နဲ့တဲ့ကိုကဒါကုစုကိုရွှေ့ဆိုင်တာနော်ကိုကရရှိထားတဲ့ဘဝအချိန်ဘဝဆိုတာအချိန်လေးပဲဒီအချိန်ကတော့ဟိုကိုကရွှေ့ပေမဲ့ तू ကရွေ့ပြီးအဲ့ဒီနေရာမှာအေးမင်းမအားသေးငါအဲ့ဒီနေရာပဲစောင့်မယ်လို့စောင့်ရလားမစောင့်ပါဗျာမစောင့်ဘူးပါတော့တာပဲဆိုတော့ကိုကရွှေ့လိုက်တော့ ရွှေ့တဲ့အလောက်ရမယ်လုပ်ငန်းကတော့ရွေ့သွားတယ်ဒါပေမဲ့အချင်းကအဲ့ဒီနေရာနေသွားဆောင်မပေးဘူးသွားတာပဲစက်တိုက်ဒါတော့မလုပ်တဲ့အရှင်ကိုဆုံးသွားပြီလို့ပြောတာဒါစိုက်တိုက်စားသွားပြီဒါတော့ကိုဘာကြောင့်မလို့လောက်ရမယ်အကုသိုလ်ကိုမရွှေ့နဲ့နော်ဒီနေ့အဲကိုကကြံစီထားပြီးကြံစီထားတဲ့ရစ်ကိုဖြစ်အောင်လုပ်လို့ပြောတာလဲဆိုရင်ကိုရနေရမယ်တက်တန်ကိုရနေရမယ်ဒီတင်မဲ့အချိန်ဒီဘယ်သူကမှတိတိကျကျကြီးနော် death certificate ဆိုပြီးတော့မှကြိုတင်တတ်မှတ်ထားတာမရှိဘူးမင်းကတော့ကံဘလောက်နေရမယ်အသက်ဘလောက်နေရမယ်လို့ certificate ဘယ်သူမှမရှိဘူးမွေးတုန်းကဒါဆေးရုံကနေပြီးတော့ birth certificate ဆိုပြီးတော့ပေးလိုက်တာရော့ဒီကလေးနော်ဒီနာမည်နဲ့ဒီနေ့အစမွေးတယ်ဆိုပြီးတော့ဒါအတိအသိမှတ်ပြုပေးလိုက်တာဒါပေမဲ့နော်သေးတဲ့ death certificate ဆိုတာကသေပြီးကကြမှာရုံမှာသွားယူရတာဟုတ်တော့မလားမှန်ပါဗျာอืมသေပြီးကကြမှာ death certificate ယူရတာနော်အဲ့ဒါကနောက်မှလာအဲ့ certificate ကဘယ်တော့လာမလဲဆိုတာဒီနေ့လက်လာချင်းလာနိုင်တယ် မနေ့ပြန်လဲလာနေတယ်ကဲဘယ်သူပြောနိုင်လဲမပြောဘူးပြောနိုင်ဘူးဘာဖြစ်လို့လဲတဲ့သင်မင်းနဲ့ချိန်ထားတာ appointment လုပ်ထားတာဘယ်သူမှမရှိလို့တဲ့ကဲသင်မင်းနဲ့ချိန်ထားတာဘယ်သူမှမရှိလို့တဲ့နောက်သင်မင်းဆိုတာကလည်း96ပါးသောနော်သင်မင်းမှာ96ပါးသောစစ်တီတော်ကြီးတွေရှိတဲ့ဒါဒါကဟိုတုန်းကရေတွက်တာနော်ထားပါတော့လေသူ့ရဲ့သဘာဝကတော့နော်ဒီရေကြောင့်လေကြောင့်စသည်ဖြင့်ပေါ့တွက်ထားတာပါ ဒါပေမဲ့တကယ်လို့များသာတော့ယောဂမျိုးစုံတစ်ခုစီသာတွေ့မယ်ဆိုလို့ရှိရင်96ပါးကြော်တာကြာလာပေါ့ဟုတ်လားတေချာတာကတော့အဲ့ဒီယောဂစီးရင်နဲ့မှာကိုဗစ်ကိုထည့်ရမှာကိုဗစ်ကဘယ်တော့မှမဖြစ်ဘူးတဲ့ယောဂနော်ဘယ်တော့မှမဖြစ်ဘူးတဲ့ယောဂဘယ်တော့ကြအောင်နေဦးမှမသိဘူးအဲ့ဒါကြီးနဲ့ကိုအသက်နဲ့အခုထပ်တူထားလိုက်ရပြီဘယ်သူမှခွာလို့မရအောင် तू မထွက်သေးဘူးမပြောက်သေးဘူးမပြောက်သေးရင်ကိုယ့်အသက်လည်းအဲ့ဒီထက်မှထပ်ထားရတာပဲခိုင် အိမ်ပေါ်မှာနေသေးတဲ့လူဖုံးကြောက်မှလာလာပြီးတော့ရေစစ်ချာမကြသူနှစ်သုံးရက်ကလေးခြာသွားပြီးပြီဘယ်မှမသွားဘူးကြောက်လို့ဒေတဲ့တက်ပါသွားတယ်နော်လူတွေတက်တောင်ကြားအောင်မလားမသိဘူးဖုံးကြောက်ရေစစ်တီချချပေးနေရလို့အမြပေးဝင်နေရလို့ဒီနှစ်ကနော်ဒါကြောင့်မလို့ခိုးဘက်ကအိမ်ထဲထိလဲလာတာပဲနော်မခေါ်လဲလာတာပဲကိုကိုကိုအိမ်ထဲနေလို့စိတ်ဖြစ်တယ်လို့မထင်နဲ့နော်စတေးခွန်ကလည်းမစိတ်ဘူးစတေးခွန်ကမစိတ်ဘူးအိမ်ထဲသူဘလို့လို့ဝင်လာမှမစိတ်ဘူးနော်အောင်းစရာကောင်းတာတွေရှိတယ်အဲ့ဒါကြောင့်ကို ကိုယ့်ရဲ့အသက်ကိုယ့်ရဲ့ကြံခဲ့တဲ့ဟာကမမြင်ရတာဖြစ်တဲ့အတွက်ကြောင့်မလို့နော်မိမိက ပြင်ဆင်ရပြင်ဆင်ဖို့အတွက်ပြောတာကောင်းနှုတ်သွားတာရစ်တွေကိုနှုတ်နှုတ်သွားတဲ့ခါကျတော့ငါကရှင်တုံးလေးငါသုံးခွင့်ရှိတယ်မနေ့ကရစ်ငါဒီနေ့ပြန်သုံးလို့မရဘူးပြီးသွားပြီမနေ့ကဆိုတော့သူတို့ပြောတဲ့အတိုင်းပါဗျာ yesterday is history လေ yesterday ဆိုတာကတမိုင်းနဲ့ထည့်လိုက်ရပြီဒါမနေ့ကအဖြစ်ဖြစ်ဖြစ်သွားပြီနော် tomorrow is mystery သူတို့ပြောတာပဲ tomorrow ဆိုတာဘာဖြစ်မလဲမသိဘူးတဲ့နော် ဒါတော့ today is present ဟုတ်တယ်လေ present ဦးဇင်းတို့ပြောတယ်လေပစ္စုပန်တက်တယ်လေရှုပါလို့ပြောဘူးလားပြောပါတယ်ခင်ဗျအဲ present today is present ဒါတော့ present ဆိုတာကတနည်းအားဖြင့်ပြောမယ်ဆိုလက်ဆောင်ဟုတ်တယ်အရင်ဘဝကလှုပ်ပေးခဲ့တဲ့လှုပ်ခဲ့တဲ့ကုသိုလ်တွေအတွက်ကိုဒီဘဝလက်ဆောင်ရထားတာဒီအချိန်ဒီနေ့ဒီဒီအခါလေးပြောတာ tomorrow မပါဘူး yesterday မပါတော့ဘူး present က today ပဲဒါကြောင့်မလို့ယနေ့ကို present လို့သုံးတာဟုတ်ဘူးလားလို့မှန်ပါဗျာအေးဒါကြောင့်မလို့အဲ့ဒါ this is a gift နော်အဲ့ဒါလက်ဆောင်ပဲတဲ့နော်ကိုဘဝလက်ဆောင်ရထားတာအဲ့ဒီတော့မိမိကဘဝလက်ဆောင်ကံကောင်းလို့ရတဲ့ဘဝလက်ဆောင်ကိုနော်မေ့မျောနေလို့ရှိရင်တော့မိမ့်မောနေလို့ရှိရင်တော့အဲ့ဒါအဲ့ဒီဒီဘဝလက်ဆောင်အချင်းကောင်းကြီးကနော်ကာလတိုက်စားတာနဲ့ပါမမသိပါသွားလိမ့်မယ်အဲ့ဒါဆိုရင်တော့ကိုအရှုံးထွက်လိမ့်မယ်တဲ့ဗျာနော်ကိုရှုံးလိမ့်မယ်တဲ့ဒါတော့မိမိကဘဝကိုတွေ့တဲ့အခါမှာအဲ့လို ကောင်းတိန်လောက်တဲ့အခါမှာအောက်ကနေမတွက်ဖက်နဲ့အထက်ကနေတွက်ပါဆံမွေးဖြစ်မဲ့ကလေးတွေလိုတွက်ငါသည်ဘနိယေတာကြံတော့သည်ဒါကြောင့်မလို့မုဂ္ဂဆရာတော်ကြီးပြောတာကဒါကိုဒါကိုရည်စူးပြီးတော့ပြောထားတာနော်ငါသည်မကြမီတရားတော်မြည်ဘာပြောတာလဲနောက်တော့ငါသည်မုတ်ချတရားမြည်အဲမုတ်ချတရားလိုတော့သည်อืมအချိန်ပဲသာလိုတော့သည်ဆိုအဲ့ဒီစကလုံးကိုရည်စူးတယ်နော်ဒါတော့အချိန်ပိုင်းဆိုတာကတော့ဟောတယောက်နဲ့တယောက်အချိန်အတူရှိတော့မတူဘူးပေါ့ သို့တော့နတ်တို့ရဲ့တက်တန်းတွေတွေ့ကြည့်လို့ရှိရင်အချိန်ပိုင်းလေးပဲဘာမှကြာဘူးဒါလေးဟာဘာကြာတာမဟုတ်ဘူးနော်ဘာကြာတာမဟုတ်ဘူးပฏิပုစိကနတ်သမီးအကြောင်းအားလုံးသိတယ်နော်နတ်သားကြီးနဲ့တခါတည်းအောင်မှာမလာပါရီနတ်သားကြီးနဲ့ပန်းနဲ့ခူရင်ဥယျာဉ်နဲ့လုံရင်နဲ့သူကတခါတည်းသူတိစိတ်ကြပြီးတော့ပျောက်ထွက်သွားတာညနေပဲဥယျာဉ်ထဲကနေပြန်ထွက်တော့မယ်လို့နတ်သမီးတွေကောင်းတင်းလောက်တယ်သူ့နတ်သမီးတွေလည်းများဖို့ပေါက်ပါတယ်နော်အဲ့တော့ပြန်ကောင်းတင်းလောက်တော့သူမရှိဘူးပျောက်သွားတယ်အဲ့ဒါမှဟာဘယ်နဲ့နတ်သမီးပျောက်သွားတယ်တယောက်ပျောက်တယ်ပေါ့နတ်သမီး900ရော့နေတယ် အဲ့ဒါနဲ့ तू ကဘန်းခွေးနဲ့မနဲ့ကတယ်လို့ပျောက်သွားတာ तू မသိလိုက်ဘူးနော်အဲ့တော့ तू ကလွတ်ပြေးသွားဒါဝိထိမှာသွားပြီးတော့ကုသရှိတော့ဒါဝိထိမှာသွားပြီးတော့တထေသမီးဖြစ်နေမွေးတယ်အရွယ်ရောက်တဲ့အိမ်တောင်ကြတယ်နော်အိမ်တောင်ကြတော့ तू ကသူ့ရဲ့အတိတ်ဘဝကိုပြန်မှတ်မိနေတာနော်ဒါတော့ပြန်မှတ်မိတော့ဇာတိတ္တရဉာဏ်လို့ခေါ်တယ်ဇာတိတ္တရဆိုတာဟိုကိုဖြစ်တဲ့ဘဝကိုနီးတော့ပြန်မှတ်မိနေတာဇာတိတ္တရဉာဏ်ဒါတော့ तू ကနတ်ပြည်လမ်းမလဲတည်တယ်ဒီနတ်သားကြီးလည်း तू ဆွဲနေတယ်ဒီမာလာပါရီနတ်သားကြီးကို ဒါတော့ဆွဲနေတော့သူဒီမာလာဘာဒီနတ်သားကြီးနေပဲပြန်ပြီးတော့ဟိုပေါင်းကျင်တယ်နေကျင်တယ်ဒါတော့သူကုသိုလ်လုပ်တယ်ဆွနေပါလေလောင်းမလေးဒါသူကစိတ်ကနိဗ္ဗာန်ရောက်ဖို့ဆုမတောင်းမာလာပါရီနဲ့တိုက်ရှိပြန်ရောက်ပါစေပြန်ရောက်ပဲအဲ့ဒါတော့ပတိဆိုတာယောက်ျားပုဇိကဆိုတာယောက်ျားရှိကိုရောက်ဖို့အတွက်ကုသိုလ်ကောင်းမှုလုပ်တာပူဇော်တာဒါကြောင့်သူ့ကိုပတိပုဇိကလို့ခေါ်တာသူ့နာမည်တော့ရှိမှာပေါ့ဒါတော့ဒီနေ့မှာအဲ့ဒါလိုနဲ့ကလေးလေးယောက်ရပြီးတော့ဒီနေ့မှာသူကဆွမ်းမှန်မှန်လောင်းတယ်အမှတ်မထင်မဲ့နဲ့ပြုံးတိုင်းဆိုနော်တည်သွားတယ် တည်သွားတဲ့ခါကျတော့ဟာဆွမ်းခံနေကြကိုတော်လေးတွေကနော်ဟာတယ်ဒကမာကြီးပေါ့ဒကမာကြီးမကြီးသေးပေမဲ့ထားပါအသက်လာပိုက်နေမှာပေါ့35လောက်ပဲရှိမှာပါကလေးလေးယောက်ဆိုတော့ဒီဒကမာကြီးပဲကြောက်သွားတယ်ပေါ့ဘာဖြစ်ပါလိမ့်မယ်ဆိုတော့တည်သွားပြီနော်ရုပ်တွေဘာမှဖျားတဲ့နာတွေမရှိဘူးဖျားတဲ့နာတွေမရှိတော့အဲ့ဒီမှာတည်သွားသူကုသိုလ်လှုပ်ထားတဲ့ကုသိုလ်ကနော်မြကပြောရတဲ့နန္ဒီရာကကသူကနိဗ္ဗာန်ဆူမတောင်းဘူးသူ့ရဲ့ယောက်ျား ဒီနေ့သူ့ရဲ့နတ်သားကြီးကိုစက်ကညွတ်နေတာဖြစ်တဲ့အတွက်ဒီကုသိုလ်ကတခါတည်းသူ့သူ့ရဲ့နတ်သားကြီးပြန်ပို့လိုက်တာအဲ့ဒီပဲပြန်ရောက်သွားတယ်ခိုင်ကြည်သားဒါတော့နှစ်ပေါင်းဘယ်လားထားပါ35အလွန်ဆုံးတော့40ပေါ့35လောက်ဖြစ်ဖို့များပါတယ်အဲ့ဒါလောက်နော်လူပြည်မှာနေကလေးလေးယောက်ရပြီးတော့ဆုံးသွားတယ်နတ်ပြည်ပြန်ရောက်တော့ဟိုနတ်သားကောင်မှပန်းဥယျာဉ်ထဲမှာထွက်ရသေးဘူးဟာနဲ့နေတော့စောစောပြောက်သွားဘယ်ရောက်သွားတာတော့ငါစောစောနဲ့ရှာနေတာဆိုတော့လူပြည်ရောက်သွားတာလေဟမ်မြန်လိုက်လားနေနော် များမနေနဲ့တဲ့လူပြည်မှာကလေး၄ယောက်တောင်ရခဲ့တယ်တဲ့ကလေး၄ယောက်တောင်ရခဲ့တယ်တဲ့ဟာနဲ့အဲ့ဒါပြီးပြန်လာတယ်ဟုတ်တယ်တဲ့ကလေး၄ယောက်ရခဲ့ပြီးပြီတဲ့အဲ့ဒါပြီးမှဒီပြန်ရောက်လာတာတဲ့ဩလူပြည်တက်တာလည်းမြန်လာကြီးလားတိုလာကြီးလားဒီလောက်သူတို့အနေနဲ့ကြည့်မယ်ဆိုတော့တရက်တောင်မနေရသေးဘူးပန်းဦးရင်ရတောင်ပြန်မထွက်ရသေးဘူးအခုဒါအကောင့်တင်းလုပ်နေတဲ့အချိန်သူပြန်ပေါ်လာတာပြန်ပြီးတော့နတ်သမီး foreign ဆဲနေတာတန်းစီပြီးတော့မှနတ်သမီးတက်နေတော့လည်းကောက်တော့ရှိသေးတယ်သူပြန်ရောက်လာတဲ့အချိန်မီ ဆိုတော့ဟာဒါဆိုကြည့်လူပြတက်တန်းတူတူလေးဆိုတော့ဘလောက်မှမနေလဲရဘူးဆိုတော့လူလူပြလူတွေကတော့တန်ဝကတွေရပြီးတော့ကုသိုလ်တွေလုပ်နေကြမှာပဲလို့နတ်သားကြီးကသူကအဲ့လိုလေးထင်ကြီးပြလိုက်တယ်ထင်ကြီးပြလိုက်တော့ပฏิပုစီကဘာပြန်ပြောတယ်မှလဲဝေသေးတဲ့ဘာလဲလဲဝေးပါသေးတယ်ဗျာဝေးပါသေးတယ်တဲ့ကဲပฏิပုစီကပြောတာမှားလားမှန်လားမှန်ပါတယ်ဗျာဩအဲ့ဒါလောက်လေးပြောပေါ်ရလဲတော်ပါသေးတယ် ကဲနတ်ပြည်ကနေကြည့်တော့ဦးဇင်းတို့လူပြည်ကတက်တာမမောလောက်ဆရာရှိလားမရှိပါဗျာမရှိဘူးနော်သူများဟိုဘာလဲပက်နဲ့တခါထွက်စားတောင်မရှိနတ်ပြည်ပက်နဲ့ထွက်တာတရက်တောင်မပြည့်ဘူးကဲဒါတော့ကိုတက်တန်းကိုတော့ကိုမမောနေတာဒါတော့နတ်တွေကထင်တာကတော့တက်တန်းတူလို့ဘာမှမနေလဲရလို့နော်ဘာမှမနေလဲရလို့တာဝကတွေရနိုင်မလို့ထင်ကြတာကံကြည်စမ်းကိုကတော့ကိုကသာကိုတော့ပြောလို့တဏညွန်အိမ်ထဲမှာလေပြောလို့ပဲတခါတည်း နော်ကိုပဲဖြစ်လဲဘာဖြစ်လဲလက်ပေါ်ထွက်ပြီးတော့မအော်လိုက်ကြသေးတယ်ဟောအော်ဒီအော်နော်တင်တင်မင်းကကိုပါစားပါဝါရှိမှလည်းမသိဘူးနော်အပြေသွားလိုက်ကြလာလိုက်ကြပြောလိုက်ကြမှာ beach တင်မြထွက်လိုက်ကြရဲတွေကပိတ်ထားလည်းမရဘူးမှာ beach တင်မလာလိုက်ကြတာပဲနော်ဒါတော့ပြောသေးလဲပြောပြောပဲလေပြောနေကြတာပဲဒါတော့အဲ့ဒါလို့နော်မိမိတို့အနေအဲမိမိတို့အနေနဲ့တော့ပြောလို့ပေါ့လေဒါတော့ ကိုယ့်ထက်အစင်တန်မြင့်တဲ့ပုံကိုယ်တွေကနေလှမ်းကြည့်တော့ဘာမှမမောစရာမရှိဘူးလို့ပြောတာကိုယ်တွေကတော့မမောနေတာဒါကြည့်လိုက်ပါလားတချို့ပိုးမွားလေးတွေဆိုလို့ချင်းဘာမှမခံဘူးရပိုင်းလေးပဲเนาะတပတ်လောက်ဆိုတီးပြီဟောတချို့ကြတဲ့ရပိုင်းလေးပဲဒါပေမဲ့အဲ့ဒီရပိုင်းလေးလောက်ခံတဲ့ဟာကိုလူတွေကကြည့်တော့ဟမ်ဘာဘာမှမကြပါလားတည်သွားပြီတချို့ကိုတလိษံလေးတွေလေเนาะဘာမှမကြဘူးတည်သွားပြီနဲ့ဒီလိုလေးတွေမြင်လိုက်တယ်အကိုကတော့အဲ့လိုမြင်တာသူတို့မှတော့သားတွေမြည်တွေရာလို့သူတို့ကလည်းသူတို့တော့ပြောလို့ခိုင်းအခုလူတွေအတိုင်းမှာဘာမှထူးဘူး ဒါကြောင့်တတ္တဝါတွေကအဲ့ဒီရလာတဲ့ဘဝထဲမှာရောက်ပြီးတော့ပျော်ပျော်ပျော်ပျော်ပြီးတော့ကုသိုလ်ကောင်းမှုတွေမေ့မေ့သွားတာအဲ့ဒီအဲ့ဒီလိုမေ့နေတဲ့အချိန်ကမှကိုယ့်ရဲ့အချိန်တွေကတခါတည်းအစားခံအစားခံအစားခံလေးရတာပုံမှန်ပဲနော်ဒါကြောင့်ဘဝမှာအနှုတ်ကအမြဲတမ်းရှိတယ်ဘာနဲ့တူတယ်လဲဆိုရင်အိမ်မှာထွက်ငွေလိုပဲနော်လူတွေလူတိုင်းလူတိုင်းမှာအိမ်မှာနေ့စဉ်နေ့စဉ်ထွက်ငွေရတာမမှန်ဘူးလားမှန်ပါတယ်ဗျာဝင်ငွေကြတော့မမှန်ပါဗျာ

တွက်တဲ့အခါမှာဘဝနဲ့ဓမ္မဓမ္မနဲ့ဘဝကိုတွဲပြီးတော့မှဘဝကို plan ချရမယ်နော်အသက်ရှင်တန်ရေးနဲ့စီးပွားရေးကျန်တဲ့ဟာလေးအတွက်ကိုချလေရှင်တော့အဲ့ဒါတစ်ဖက်ဟောဧကစကုလို့ခေါ်တယ်တစ်ဖက်ကန်းလို့ခေါ်တယ်နော်လောကဘက်ကတော့ကြီးပွားတွတ်တက်ပါရဲ့ဓမ္မဘက်ကတခုမှနော်ထည့်စရာ deposit လောက်ဆံမရှိဘူးဆိုတော့ဒီလိုဒါ minus ပြတာပဲနော်တို့မဆိုအဲ့လို minus နဲ့ပြပြီးတော့မှနောက်ဆုံးတေတွင်းတေဘဝရောက်ခါကျမှကိုယ့်ရဲ့ဘဝပြန်ပြီးတော့ဆင်ကျင်တာလေးရှိတယ် အကောင်လုံးကိုယ့်ဘဝကိုပြန်လှည့်ကြည့်လိုက်တာနောက်ကြောင်းပြန်ကြည့်တာနော်တောင်တွေဘာတွေမရှိတဲ့လုံးဝပြင်ထီထီကြီးမှာသို့မဟုတ်ပင်လယ်ထဲကြီးမှာမတ်တက်ရက်ပြီးတော့မှပတ်ချလက်ကြည့်လိုက်မယ်ဆိုရင်360ဒီဂရီမမြင်ရဘူးလားမြင်ရပါတယ်ခင်မြင်ရတယ်360ဒီဂရီအကုန်မြင်နေရတယ်တေဂာနေကြလို့ရှိရင်ကိုယ့်ဘဝပြန်ကြည့်လို့ရှိရင်ဘာမှအတားအဆီးမရှိဘူး360ဒီဂရီနဲ့မြင်နေရတယ်နော်လူရဲ့မျက်လုံးကတစ်ဖက်ပဲကြည့်တော့180ဒီဂရီပဲမြင်ရတာနော်ဒါတဲ့တဲ့180ရှစ်တဲ့တဲ့180ပဲခေါ်တယ်နော် အေးတေဂာနိကြတော့ဗျာနောက်ထပ်180လည်းမြင်ရတယ်ဟောဒီနောက်စီပါမြင်နေရတယ်အခုရှင်တော့ကြတော့ဘာပဲမြင်ရလဲ180 180 degree ပဲမြင်တယ်တေဂာနိကြရင်တော့360 degree အားလုံးမြင်ရအဲကိုလှုပ်ပြီးသားတွေပါအကုန်မြင်နေရတာအကုန်မြင်နေရတာအဲ့ဒီချိန်ကြတော့နော်360လို့မြင်နေရတဲ့ချိန်ကြတော့ကို့ဘွားထဲမှာမကောင်းတာတွေလောက်ခဲ့ပြီအကုသိုလ်တွေလောက်ခဲ့ပြီဆိုလို့ရှိရင်အဲ့ဒီချိန်ကျတော့ဝက်လို့မရဘူးအကုန်မြင်ရတယ် ဘာမှအကာအကွယ်အတားဆီးမရှိဘူးအဲ့ဒီချိန်ကျမှထလို့လို့ရပါအောင်မလားဗျာမရတော့ပါခင်ဗျာ yeah it's too late too late ဘာလို့လို့မရတော့ you can do nothing ဘာမှလုပ်လို့မရတော့ဘူးဒါတရားစီရင်ခံရတဲ့ပုံစံမျိုးလိုဖြစ်သွားပြီเนาะအဲ့ဒီတော့ဒီမိမိကအခုအချိန်ရှိတော့နေဘဝကဒါကိုအခုအသုံးချနေတာဒီနေ့ကနောက်ဆုံးပဲဒီနေ့နောက်ဆုံးဆိုတာဒီနှစ်ကနောက်ဆုံးပြောတာပါဒီနှစ်ကနောက်ဆုံးပဲအဲ့လိုလိုလေးတွေတိလိုက်တော့စိတ်ထဲမှာအော်ငါ ငါအနှုတ်ခံရတာပါလားလို့တတိလေးရမသွားဘူးလားရပါတယ်ဗျာရသွားမယ်ဒါတော့သူတရက်နှုတ်တိုင်းကိုယ်ခန္ဓာကလည်းပဲအိုမင်းချင်းတခုအဲ့ဒီကျတော့ plus လာတယ်နော် minus မလာတော့ဘူးအဲ့ဒီကျတော့ပိုပိုပြီးတော့မှအိုးအိုးအိုးအိုးပြသွားတယ်အဲ့ဒါကျတော့ပိုပြီးတော့အိုးပြသွားတယ်နောက်ကိုပြန်မဆုတ်လာတော့ဘူးအဲ့ဒါကျတော့ तू က plus နော်နေရမယ့်တက်တန်းက minus နှုတ်နှုတ်သွားတယ်ဒါတော့မိမိက နော်ငါဒါကြီးကနော်ကြာလေပို့ပြီးတော့မှအသုံးချဘက်ကနဲလေ ဘာဖြစ်လို့လဲဆိုရင်ကိုကတာထင်တာတချို့ကထင်တယ်ဟောတို့လင်မယားနော်အာစီးပွားတွေရှားကြပေါ့လေသားတွေသမီးတွေကြီးလို့ရှိရင်ငါတို့ကကိုဟာလေးနဲ့ကိုအေးဆေးသေးလေးမပင်စင်လေးယူပြီးလို့ရှိရင်အချိန်တွေပိုးမဲ့ကလေးတွေလည်းပူစရာမလိုတော့ဘူးဒါကိုသူလေးလှုပ်ပြီးတော့အေးဆေးသေးလေးမလဲတရားနာပရိသေဘာညာနဲ့စစ်ကူရင်လိုက်ကြတာစစ်ကူရင်လိုက်ကြတာကိုယ့်အသက်ပင်စင်ယူတိတိနေမှမမသိနော်အေးနေပြန်နေပြန်တော့လည်းပဲတခါတဲ့အလုံးလောက်ရတဲ့အချိန်တုန်းက ခါရထမင်းမေ့ဟင်းမေ့ပါကိုခန္ဓာကိုယ်မေ့ပါဘဝမေ့လှုပ်လိုက်တော့ခန္ဓာကိုယ်ကြီးကတကထူထောင်းပြီးတော့အတင်းအသုံးချထားတာခိုင်းထားတာခိုင်းထားတာကားများလို့ခိုင်းထားတော့အာစီးပွားရေးတွေလှုပ်လိုက်တာစီးပွားရေးတွေတော့တားတက်ပါရဲ့နော်အေးအေးဆေးဆေးနေပြီးတော့ဈေးနဲ့နေတော့မဲလို့ဆိုတဲ့အချိန်ကျတော့ယောဂတွေရလို့ဆေးုံသွားနေရအိမ်ပြစ်သားပြစ်မရပြစ်ဆေးုံကတော့ပြန်မလာတော့ဘယ်မလဲသုံးလဲရတာကိုရှာတဲ့ပစ္စည်းဘယ်မလဲ retirement လေး enjoyment လုပ်ရတာအာမ enjoyment မလုပ်လဲရဘူး နော် enjoyment လောက်ရတာကဆေးပဲရှိတယ်ဆေးုံသွားနေရတာဒါသူနာပြုနေသားသမီးတွေလည်းကိုရှင်မလာနိုင်ဘူးသူတို့လည်းသူတို့အလုပ်နဲ့သူတို့နော်သူတို့လည်းအခုချိန်ဆိုပိုဆိုးတယ်နော်ဖေမီတွေရှိလားသားသမီးတွေမလာနိုင်ဘူးအဝေးကနေဒီ zoom လေးရှိလို့တော်သေးတယ် face time လေးနဲ့ခေါ်နေကြတာဟောတော့ကဆိုလို့ရှင်ခေါ်လို့တော့မရဘူးသူလည်းသူနေရာကိုသူနေကိုလည်းကိုနေရာကိုနေဘဝကအစောစောတယ်လို့နော်စောစောတယ်လို့ဟောတနေရာစီချားလာပြီမျက်နှာချင်းဆိုင်ပြန်တော့လည်းမျက်နှာတဝက်ကလေးဖုံးထားရသေးတယ်မျက်လုံးလေးနဲ့ကြည့်နေရတယ်နှာခေါင်းမပြအောင်ချားမလာဘူးလား ချားပါတယ်ခင်ဗျအဲခါဝေးဝေး distance ကလာသေးတယ်နော်တချို့ကျတော့မှန်ကာထားရတယ်အဖေမေးကမှန်ဒီဘက်ကသားသမီးတွေမှန်ဟိုဘက်က hello ဆိုမှန်လေးနဲ့ကြားတဲ့ back နဲ့ရိုက်နေကြရတာဆေးရုံလောက်တဲ့ဆရာဝန်ဆရာမတွေနော်တွေ့တယ်မလားကိုကလေးတောင်ကိုမချီရဲဘူးမှန်ဟိုဘက်နဲ့ဒီဘက်နော်တခါတော့ဟိုဘက်နဲ့ဒီဘက်လက်ကလေးရိုက်နေကြတာ high five လုပ်နေရတယ်ကဲဘဝချားမလာဘူးလားချားပါတယ်ခင်ဗျာနောက်ထပ်ဘလောက်ဘလောက်ရှောင်းဘလောက်ကြောင်ချားနေအောင်မသိဘူးဒါတွေကလက်တွေ့ဖြစ်နေတာဟုတ်တယ်မဟုတ်လား မှန်ပါတယ်ဗျာအေးဒါ enjoyment ဘယ်လိုလုပ်လုပ်မလဲပြောတာဒါတော့ကောင်းပြီနော်အချိန်လေးနည်းနည်းရှိတော့ဟိုတိုင်းလေးထပ်ပြောပါမယ်ဘဝဆိုတာအခုနကပြောပြီးပြီတာသောကတိတိဗုဒ္ဓနိပညာရှိတဲ့ပုဂ္ဂိုလ်တွေကတိုက်စားတဲ့အချိန်တွေပြန်နှိုက်ပြန်တိုက်ယူတယ်ပြန်စားယူတယ်ဦးဇင်းအများအားပြောနေကြလေ algebra မှာနော် minus တစ်ခုပေါင်းလိုက်လို့ရှင်ဘာပြန်ဖြစ်လဲ plus plus ပြန်ဖြစ်တယ် ဒါတော့ minus 2ကဘာလဲဆိုအချိန်ကတစ်ခုနှုတ်နှုတ်သွားတယ်ပြောတာနော်ထပ်နှုတ်သွားတယ်ထပ်နှုတ်သွားတဲ့အခါမှာနော်အဲ့ဒီအချိန်နဲ့အတူကိုယ့်ရဲ့ခန္ဓာရဲ့အဲအရွယ်တွေကလည်းအစားခံလိုက်ရတာပဲအစားမခံဘူးလားခံရပါတယ်ဗျာဒါလည်း minus 2ခုဖြစ်သွားပြီ ကိုယ့်ရဲ့တက်တန်းကိုယ့်ရဲ့အရွယ်ဒါလေးလည်းအစားခံလိုက်ရတယ်နော်ဒါတော့အဲ့ဒီလိုမျိုးအစားခံလိုက်ရတဲ့အခါကျတော့မိမိကပြန်ပြီးတော့ အဲ့ဒီထဲကနေအစာခံနေရတဲ့ကာလအစာခံနေရတဲ့ဟောဒီခန္ဓာကိုယ်နဲ့အသက်ထဲကနေပြီးတော့မှညံကလေးရှင်ပြီးတော့ဒီခန္ဓာကိုယ်ကိုအရင်ပြုပြီးတော့ငါအမျက်တော်ရအောင်လုပ်မယ်ဆိုကုသိုလ်လုပ်လို့ရှိရင်ကုသိုလ်နဲ့ခန္ဓာကိုခိုင်းတာဖြစ်မသွားဘူးလားဖြစ်ပါတယ်ဗျာကဲဥပမာအပြင်ပြောကြပါစို့အခုကုသိုလ်လုပ်တယ်ဒီလုပ်နေတဲ့အချိန်ဒီမှာကိုက plus ကုသိုလ်လုပ်နေတဲ့အချိန်ကမှာကိုကလည်းသူ့ကိုခိုင်းတာပဲနော်မင်းလုပ်မင်းမှားမင်းထိုင်မင်းတရားနာဆိုပြီးတော့ခိုင်းထားတယ်ခိုင်းထားတော့ ဒီတရားဘက်ကနေခိုင်းတယ်ဆိုတော့ဟိုဘက်ကတော့တရားနာနာမနာနာသူကပုံမှန်နှုတ်နေမှာပဲနော်ဒီအချိန်ကိုနှုတ်သွားမှာပဲအခုဒါအချိန်နှုတ်နေတယ်ယော့နေတာပဲနော်ယော့နေတယ်ဒါပေမဲ့ဒီဘက်ကလည်းကိုကတရားဘက်ကဟောဒီခန္ဓာကြီးကိုအလယ်မှာထားပြီးတော့ဆွဲနေတာပေါ့နော်မောဒရာတရားစီရင်ကားလိုပဲဆွဲနေကြတာဒီဘက်ကလည်းပဲငါဟောဒီခန္ဓာကြီးအမိပြုပြီးတော့ကုသိုလ်လုပ်မယ်ဆိုတရားနာတရားထုတ်တယ်ဆိုတော့ तू လည်းဆွဲတယ်ကိုလည်းဆွဲတယ်ဒါပေမဲ့ဒီဘက်ကညာနေဆွဲတဲ့ခါကျတော့ နော်ဒီတိုင်းမဆွဲရင်လကားပြက်ထားပြက်ခဲ့ရမယ်ခန္ဓာကိုယ်ထဲနဲ့ဘာပြန်ရလဲဆိုတော့ plus တစ်ခုပြန်ရတယ်ကုသိုလ်ဘာပြန်ရလဲကုသိုလ်ပြန်ရပါလားအဲ तू လည်း minus ပဲကိုယ်လည်း minus ပဲမင်းလည်းမင်းဘက်ကဆွဲငါလည်းငါဘက်ကဆွဲမှာပဲဆိုပြီးတော့ဒီဥပါဒဏ်နဲ့ခန္ဓာတွေနဲ့ဆွဲတာမဟုတ်လားဆွဲတော့ညာရှိတဲ့ပုဂ္ဂိုလ်ကအဲ့ဒီနီးနဲ့ပြန်ပြီးတော့အနှုတ်ကိုအပေါင်းပြန်ဖြစ်အောင်လှုပ်သွားတာအနှုတ်ကဘာဖြစ်အောင်လှုပ်သွားလဲအပေါင်းပြန်ဖြစ်အောင်လှုပ်ပါလေအပေါင်းပြန်ဖြစ်အောင်လှုပ်သွားတာနော်ဘုရားလက်ထက်တုန်းကနော်ပါဠဆိုတာညီကိုနှစ်ယောက်ရှိတယ် နော်ပါဠိအကြီးပါဠိငယ်လို့သူတို့မှတ်လိုက်တဲ့အဖေကဗောပါဠိလိုပါဠိဆိုတာမောင်ဆောင်လျှောက်လို့ပြောတာဗောဒါတော့အကြီးကတော့မဟာပါဠိတဲ့အငယ်လေးအငယ်ညီငယ်ကတော့သုလပါဠိဆိုပြီးတော့ဒါတော့သူတို့ညီကိုနှစ်ယောက်သူတို့တထေသားတွေသူတို့ဖေမိဘတွေကသူတို့အရွယ်ရောက်တဲ့အချိန်ကမှဆုံးသွားကြတယ်နော်ဆုံးသွားကြတော့သူတို့ညီကိုနှစ်ယောက်ကပဲစီးပွားတွေဒီဟိုတဲ့ကိုပြန်ပြီးတော့ဆက်ခါရတယ်အမွေဆက်ခါရတယ်အမွေဆက်ခါတော့အကိုကြီးကပဲမိဘအရာနေပြီးတော့စီးပွားရေးလုပ်တယ်လုပ်တော့ ဒီနေ့မှဖရာတရားနာရတယ်ကုန်တယ်ကုန်တယ်တွေဆိုတော့သူတို့ဟိုဒေတာဒီဒေတာတွေဟိုသွားရတာကိုကုန်ရောင်းသွားကြရတော့အဲ့ဒီမှာဖရာတရားပွဲတရားနာခဲ့ပြီးတော့အဲ့ဒီမှာ तू ကနော်တောင်ဝေကရတယ်မြတ်စွာဘုရားပြောလိုက်တယ်တရားဆိုတာငငယ်ရွယ်ရှားရတယ်ကြီးကကြမှာရှားလို့ရှင်ဒါတရားရှားလို့မကောင်းဘူးเนาะသူ့ရဲ့အထူထောင်းတဲ့ခံရတော့ကိုယ့်ဘက်ကနေပြီးတော့မှမခေါ်မလဲအင်အားချိနေနေတဲ့အခါကျတော့ကိုကကုသိုလ်ကိုလှုပ်ချင်တယ်လို့စိတ်ပါပါမလှုပ်နိုင်ဘူးဒါကြောင့်သူတုကာလကေသောဇပင်နဲ့တုံးမှလှုပ်ကြ နော်ယုဝတိနုပြုံငယ်ရဇုံတို့လောက်ကြအိုကကြမှာဆိုလို့ရှင်အမကကြလည်းမရှိသလိုလောက်အားလည်းပို့ကြတယ်မြတ်စွာဘုရားတတိတံဝကဖြစ်ဖို့အတွက်တရားဟောနေတဲ့တရားဝဲကြီးနဲ့သွားတိုးလို့စဉ်းစားကြည့်တယ်သူ့အရွယ်ကောင်းတော့နော်သူ့အရွယ်ကောင်းတော့ဆိုတော့ဩ30အစစ်လောက်နေမှာပေါ့ဗျာတလောက်တည်းမကြီးလောက်ပါဘူးနော်အလုံးစုံ30ပေါ့ဒါတော့သူ့ညီကတော့အိမ်တော်ကြပြီသူအိမ်တော်မကြသေးဘူးဒါတော့တံဝေကရပြီးတော့သူကနေပြီးတော့ရှိသမျှစီးစိမ်နေအကုန်လုံးကို နော်အဲသူကဟိုတော်တယ်ပေါ့ညာဝတ်တော်မယ်သာသနာ့ဘောင်ဝတ်တော်မယ်ဆိုပြီးတော့အဲ့လိုဆုံးဖြတ်ပြီးညီကို တိုင်ပင်တယ်တိုင်ပင်တော့ညီကတားတယ်ကိုကြီးရာငယ်ပါသေးတယ်ဒီမှာနေပါအောင်ပေါ့ညီဆိုတော့အကိုအားကိုတာလည်းဒီကြောင်အဖေနေရာမှာထားတာလည်းဒီကြောင်ဆိုတော့နော်သူ့ကိုအရေးကြီးဖြစ်နေထားခဲ့တာအဖေမိဘနှစ်ယောက်ဆုံးခဲ့ရတယ်လို့ညီကိုနှစ်ယောက်နေတော့အကိုကြီးရှိသေးတယ်ဆိုတဲ့အနေနဲ့ဒါပေမဲ့အကိုကပါရမီရှိတဲ့ပုဂ္ဂိုလ်ဆိုတော့တရားပွဲတစ်ခါနာလိုက်တာချစ်ချင်းတစ်ခါတည်းသူကဓမ္မ view ကအကုန်ရသွားတယ် panoramic view ပေါ့ နော် panoramic view ဆိုတာဘဝကိုလက်ရှိကနေပြီးတော့ကြံတဲ့အချိန်ကိုတစ်ခါတည်းတွက်ချက်ပလိုက်တာနော် calculation လုပ်လိုက်တယ် calculation လုပ်လိုက်တဲ့အခါကျတော့ဘုရားတရားဟောတာချစ်ချင်းတစ်ခါတည်းတက်ထီသွားတာထီတော့ငါမဖြစ်ဘူးအခု preparation လုပ်တော့မယ်ဆိုပြီးတော့မှသူ renounce လုပ်ဖို့ပေါ့လေဒါလူဟိုလောကလူဝတ်ကြောင်ဘဝနဲ့ငါထွက်တော်မယ်ဆိုတဲ့အကိုသူကဆုံးဖြတ်ချက်ချတာဒါတော့ဆုံးဖြတ်ချက်ကချပြီးသားအမှန်ကဒါကိုတော့ညီကိုတိုင်ပင်တော့ညီကတားတယ် နော်ညီကလည်းမျိုးမျိုးပေါ့လေအာအဖေဆုံးမိကြတယ်လို့မိပါတယ်ဆုံးမိကြတယ်လို့ဖေကိုကြီးကိုပဲအဖေရာမိဘအရာထားတာပါနော်စီးပွားလည်းကိုကြီးပဲလို့တော့ကိုကြီးရဲ့စီမံမှုနဲ့နေတာပါအခုကိုကြီးမရှိလို့ရှိရင်ဘသူအာကုန်မလဲစီးပွားဘသူလုံးမလဲဘာလဲညာလဲပေါ့လေညီဘက်ကလည်းပြောတယ်နောက်တော့အကိုကြီးကပြောတဲ့စကားလေးနော်အဲ့ဒီဂါထာတွေကတော့အများကြီးတစ်ခုပဲနော်ရှင်းပြမယ်ဒီမနေ့စရာဇိရိတာဝန္တိဟထပါရအနတ္တဝါယတ္တသောဟထဝိတ္တမောယတ္တသောဝိယတ္တထာမော ကထံဓမ္မစရိတ်တတိတဲ့နော်မြန်မာလိုကတော့စရာအိုးပြီးတော့တဖြည်းဖြည်းနဲ့အိုမင်းရိပ်ရော်လာတဲ့သူတွေကတဲ့စစ်စရိတာတစ်နှစ်တစ်နှစ်တငွေ့ငွေ့နဲ့တရွတ်ရွတ်ယိုယွင်းအိုမင်းချင်းတို့ဆက်ရောက်ကြလေကုန်ဤတဲ့နော် သူက ဖြည်းဖြည်းကလေးချင်းဖြည်းဖြည်းကလေးချင်းတိုက်စားတိုက်စားသွားတာကိုတိုက်စားခံမှမသိဘူးနော်မသိဘူးကိုရီးယားမေ့နေတာအဲ့ဒါအဲ့ဒါဒီပလင်မေ့ချင်းလို့ခေါ်တယ်ကို့အရွယ်အိုတယ်ကိုမသိဘူး ဥပမာထားပါတော့ကိုယ်ခန္ဓာကိုယ်တိုက်စားခန္ဓာကိုယ်မသိတာကိုဒီထဲမှာဒီနေ့လူတွေအကုန်လုံးကဒါအကုန်သိပ္ပံကိုလက်ခံတယ်ကဘာကြီးလဲတယ်ဆိုရင်ညင်းမလားမငင်းပါဗျာ။ကဲကဘာကြီးလဲတာကိုဦးဇင်းတို့သိသလား။မသိပါဗျာ။မသိဘဲနဲ့လဲတဲ့ထဲကိုရောက်နေရတာ။ပါနေတယ်။ကဲမသိဘူးနော်။ကဘာကြီးလဲတယ်တဲ့။အဲ့ဒီလဲတဲ့ထဲမှာကိုပါတယ်။လဲတာဘာသူမှမသိဘူး။အဲ့ဒီတိုင်းပဲ အိုတာကိုလူတိုင်းအိုတယ်လူတိုင်းအိုပေမဲ့အိုတာဘယ်သူမှမသိဘူးဘာဖြစ်လို့ဆိုအဝိဇ္ဇာဖုံးတယ်လို့အဝိဇ္ဇာဖုံးနေတော့ကိုယ့်ရဲ့ plan တွေဟာမနေ့ဖြစ်ပြီးတစ်ဘက်ကတစ်ဘက်ကပြီးနောက်နေနောက်နေပြဘာဘာဘာဘာနဲ့လှုပ်လိုက်တာနော်ဒါတော့အဲ့ဒီချိန်ကမှနောက်ကတိုက်စားတိုက်စားတိုက်စားသွားတာတိုက်စားသွားတာနောက်ကနေနှုတ်နှုတ်သွားတယ် ဒါတော့ဇရာစိတိတာဝန်ဒီအဲ့ဒါလို့နေရင်ကနေဘောဟကြီးကိုဓမ္မဘက်ကကြည့်ရင်မေ့လျောပြီးတော့နေတဲ့ချိန်ကမှကာလတွေတိုက်စားတော့ကိုကအိုမမသိအိုလာတာတဲ့ဒါတော့အိုရခါနောက်တိဘလောက်ထိအိုလာလဲဆိုလို့ရှိရင်ကိုအိုတာမသိဘူးတကယ်အိုလာပြီဆိုတဲ့ခါကြတော့တဲ့ဟဋ္ဌပါဒအနတ္တဝါနော်ကိုယ့်ရဲ့ခြေတွေလက်တွေကတော့ကိုပြောတဲ့စကားကိုနားမထောင်တော့ဘူးတဲ့အဲ့ဒါပါပြောတာနားလေကြလားခြေမတည်နိုင်လက်မတည်နိုင် ဖြစ်သွားပြီဖြစ်သွားပြီ သူများအားကိုးရပြီဒါတော့ခြေသူပြောတဲ့စကားလုံးလေးရဲ့နောက်ကွယ်မှာတစ်ခုရှိတယ်ခြေတွေလက်တွေလည်းပဲငါတို့စကားနားမထောင်တော့ဘူးဆိုရင်ဘသူတွေကြံသေးလဲသားသမီးတွေကြံသေးတယ်တပည့်တွေကြံသေးတယ်အလုပ်သမားတွေကြံသေးတယ်ကို့မှာခိုင်းစရာတွေရှိရင်လေဒါတော့တပည့်သားသမီးအလုပ်သမားဆိုတာလဲအိုးလာရင် နော်ကြောင်အိုးရင်ကြွတ်မလေးဆိုသလိုပဲနော် လူအိုလာတဲ့ခါကျလို့ရှိရင်ကိုယ့်အောက်ကလူတွေကမလေးစားတော့ဘူးမခန့်တော့ဘူးသတိတွေလည်းမေ့တစ်ချက်မရတစ်ချက်မရတစ်ချက်လေမျက်လုံးကလည်းမြင်တစ်ချက်မမြင်တစ်ချက်လေဒါတော့ကိုယ့်ပေါ်လေးစားမှုတွေပျော့သွားပြီဆိုတော့ပတ်ဝန်းကျင်မှာရှိတဲ့လူတွေကလည်းမလေးစားသလိုကိုယ်ခန္ဓာကိုယ်ကြီးမှာကိုယ်သုံးကျင်တဲ့ရပါတယ်လို့ထင်ထားတဲ့ခြေတွေလက်တတော်နားမထောင်တော့ဘူးတကူစကားကို။ကိုင်းပြီးပြီ။ပြီးပြီ။ခြေတွေလက်တတော်ကိုယ်စကားနားမထောင်တော့ဘူးဆိုတော့ငါကဟိုနားလေးသွားကျင်တယ်ကွာကိုင်း6ရောက်ကလေးမင်းမတ်တထကွာရိုက်တော့လား။ No မရဘူးမဲလေဖြတ်သွားပြီမဲအားနေနေပြီကဲမပို့နိုင်ဘူးတဲ့ဟောင်ဟွာလေးငါကွာဖယားနာသွားပြီးတော့တရားလေးထိုင်ခြင်းလို့ပါမင်းထိုင်တယ်တော့ကကြိုထိုင်ခဲ့ပါလားကွာမင်းဒီချိန်ကျမှဘာလို့ထိုင်ခြင်းလဲထိုင်ပေးနိုင်ဘူးငင်းဘူးလားငင်းပါတယ်ဖယားငင်းတယ်နော်ဒါတော့လက်တရတုံတုံတော့ဟာသမင်းစားကျင်တယ်ကွာမင်းခဏလောက်ငြိမ့်ပြီဟာကောင်းကောင်းမမစားကျင်ကောင်းတော့ကစားငါမစားနိုင်ဘူးနော်ငါတော့လုံမပေးနိုင်ဘူးကြမ်းတဲ့လူခေါ်လိုက် သားသမီးခေါ်ကြွေးဟာသားသမီးလည်းမအားလို့ပါကွာအိမ်စီခေါ်လေအိမ်စီလည်းမရှိဘူးမရရင်လည်းငါလည်းမတတ်နိုင်တော့ဘူးတဲ့နားမထောင်တော့လက်ကလည်းတန်ပြုံတော်တော်လို့ဖြစ်နေတယ်သူတို့ဗဇာနာရအောင်မခွနိုင်တော့နားထောင်သေးလားနားမထောင်ပါဗျာအဲ့ဒါကိုကြိုးပြီးတော့မဟာပါလမြင်တာသူ့ညီကိုပြောပြတယ်အေးငါညီတဲ့အိုးသွားပြီဆိုလို့ရှိရင်တဲ့ဒီပြင်လူမပြောနဲ့တဲ့ဒီပြင်ဟာမပြောနဲ့ဆိုလိုတာကအပြင်ဘက်ကဟာမပြောနဲ့ကို့ရှိတဲ့ကိုပိုင်တယ်လို့ထင်တဲ့ခြေနဲ့လက်တောင်ကိုစကားကိုနားမထောင်တော့ဘူးငါညီတဲ့ အကိုကပြန်ပြောပြနေတာဒါတော့တရားဆိုတာခုနပြောမြတ်စွာဘုရားငငယ်ရွယ်အားထုတ်ဉာဏ်နဲ့တွတ်တုံခန္ဓာတွေအားကောင်းတော့ပေါ့ကိုခိုင်းနေတာခိုင်းလို့ရတော့အမေဩဇာရှိတော့နေအဲ့ဒီသဘောပြောတာယတသဝိရတ္တထာမောနော်အကျင့်ပုဂ္ဂိုလ်သည်တဲ့တဖြည်းဖြည်းနဲ့ခန္ဓာကိုယ်ရဲ့ခွန်အားပလာရောဉာဏ်ရဲ့ဒီစိတ်ပိုင်းဆိုင်ရာပေါ့နော်ခန္ဓာကိုယ်ရောနာမ်ရောရုပ်ရောနာမ်ရောခွန်အားပလာတွေကျဆင်းသွားပြီဆိုတဲ့အချိန်ကြလို့ရှိရင်တဲ့နော်ကထာဓမ္မစရိတ်တိအဲ့ဒီအချိန်ကြမှာဘလို့လို့တရားထုတ်တော့မှာလဲတဲ့ ညီကိုပြောပြတာနော်ဒီအချိန်ကြမှာနော်အိုကကြမှာတရားထုတ်မယ်ဆိုတဲ့လူတွေအတွက်ပြောနေတာပါပင်စင်ယူပြီးမှတရားထုတ်မယ်လို့စီမံထားတဲ့နော်ဒီထက်မှပါခြင်းပါနေမှာသွားမစီမံနဲ့နော် planning is just planning ဒါက planning တကယ်ဖြစ်တယ်လို့ပြောတာမဟုတ်ဘူးစီမံ plan လုပ်လို့ရတယ်ဒါပေမဲ့အမှန်ကန်ခြင်းမရှိဘူးအဲအမှန်ကန်ခြင်းရှိတာကတော့ today now ဒါကိုပြောတာ today မှာတော့ now နော်လက်ရှိပစ္စုပန်တက်တဲ့အချိန်လေးကကိုပိုင်တဲ့အချိန်လေးပဲတဲ့အဲ့ဒီအချိန်လေးကလောက်ခွင့်ရှိတယ်တဲ့နော်ဒါတော့မဟာပါလသူညီကိုနော်ဒီဆုံးမတဲ့စကားပေါ့နော်တရားပြန်ချတယ်လို့ပဲမိမိကိုယ်ကိုလည်းအဲ့လိုချရမှာအေးလူတွေဆိုတာတနေ့တနေ့အချင်းကာလာကြီးကတိုက်စားခံရတယ်လိုချင်သည်ဖြစ်စေမလိုချင်သည်ဖြစ်စေကိုယ့်ဘက်ကတော့ဒါရှုံးသွားတာပဲနော်နေ့စဉ်နေ့စဉ်အိမ်မှာအိမ်ရဲ့အတုံးစရိတ်ရှိတယ်လို့ပဲ ကိုယ့်ရဲ့ခန္ဓာရတော့ခန္ဓာရဲ့အသွင်းအသုံးစိတ်ကဘာလဲဆိုရင်တနေ့တနေ့ပြီးရင်တစ်ခါပေးလိုက်ရတာပဲပေးလိုက်ရတာပဲကိုကကန်လေးနဲ့လှုပ်လို့ရတဲ့ထဲကလေဒါတော့အိမ်ရှိရင်အိမ်ကွန်ဆောင်ရတယ်လို့ပဲခန္ဓာရှိတော့လဲခန္ဓာအခွန်ဆောင်ရပါအဲဆောင်ရတယ်မလို့ဘူးနော်ခင်ဗျားတို့ tax ပေးရမယ်ဒါ property tax တွေမကောက်ခန္ဓာ tax လည်းပေးရတယ်ခန္ဓာ tax ကိုလည်းပေးရတယ်ဘာလဲအချိန်တွေပေးရတယ်လေမလို့ဘူးလေဟုတ်တယ်မို့လားနော်ဒါတော့ ဟို taxation နဲ့ဒီ debt ဆိုတာကဘယ်သူမှမလွတ်ဘူးတဲ့နော်ဒါ taxation ဒီနေရာမှာနေပဲဆိုဒီနိုင်ငံနေလို့ရှိရင်ဘာဖြစ်ဖြစ်အကုန်လုံး tax ရှိတယ်နော်အဲ့ဒီလိုပဲခန္ဓာကိုယ်သုံးချတာတော့ခန္ဓာ tax ကပေးရတယ်အချိန်တည်းပေးပေးနေရတာပဲနော်တနေ့ကောင်အခုဆိုဒါလာတော့မယ်လောက်ကြတော့ဒါ property tax တွေဘာတိုက်နေ tax တွေလာတော့မတန်းစီပြီးတော့ဒါတော့မိမိပိုင်ဆိုင်တိုင်းပိုင်ဆိုင်တဲ့အောင် tax ပေးရတယ် okay ဒါကြည့်ကိုယ်ခန္ဓာကိုယ်ဆိုလို့ရှိရင် okay ဒီခန္ဓာကိုယ်လည်း tax ကောက်တာပဲ နော်တနစ်ပြည့်အဲတနစ်ပြည့်လာလေသူဈေးကောက်ကောက်တော့ပေးလေယူသွားပြီဖြတ်သွားပြီတရက်နှုတ်သွားပြီဒါတော့ဒီတရက်အတွင်းမှာမိမိသုံးနာမသုံးနာကမိမိရဲ့ဉာဏ်ပေါ်မှာမူတည်တယ်နော်လူတိုင်း24နာရီ equally နော်ရထားတယ်ဘယ်သူမှမပုံဘူးဒါပေမဲ့တနေ့ကုန်လို့စီးရင်ချုပ်တဲ့အခါဒီနေ့အတွက်အကျိုးအမြတ်ကြတော့တူရဲ့လားမတူပါဗျာမတူဘူး it depends on your knowledge your wisdom နော်ကိုကိုယ့်ရဲ့အသိဉာဏ် ကိုယ့်ရဲ့ဘုဒ္ဓတမှာမူတည်တယ်အသိဉာဏ်ဘုဒ္ဓတမရှိတဲ့လူကနော်ပိုက်ကျဲကျဲကြီးနဲ့တခါတည်းရေးချင်းချသွားခတ်တယ်လို့ပဲဘာမှမပါဘူးတနေ့တာအကုန်လုံးဆက်ဆက်ဆက်ဆက်ကလေးပဲကြံနေခဲ့တယ်ဉာဏ်ရှိတဲ့လူကြတော့ပုံကောင်းကောင်းခွက်ကောင်းကောင်းနော်အိုးကောင်းကောင်းနဲ့ခတ်ထည့်ထားတာအပြည့်ပဲနော်အပြည့်မရဘူးဆိုရင်တော့မှပဲဒါဟာလာတဝက်သူသူဟိုတဲ့ကတော့ရမှာပဲများများတော့ရအောင်မှာပဲဒါတော့မိမိဘဝအချိန်ကနော်ဉာဏ်နဲ့လွှာသုံးပြီးတော့ယူရတဲ့ပုံကိုများအတွက်ဒါကိုပြန်ပြီးတော့အဲ ရောစာကာလကတော့ဘုဒ္ဓရောအကျင့်ပညာရှိတဲ့ပညာရှိရောကျင့်ပညာရှိသောပုဂ္ဂိုလ်သည်နော်အကြောင်းအကျိုးအကောင်းအဆိုးရှေ့ရင်းနောက်ရင်းကို တွေးပြီးတော့ဘဝကိုဒီကျဲကျဲကြီးပေါ့အကျယ်ကြီး map ဆွဲထားတဲ့ပုဂ္ဂိုလ် the the road map of life နော် the road map of the life ကိုဘဝအတွက် road map ချထားတာဒီနေ့ဘဝ plan ချထားတဲ့ပုဂ္ဂိုလ်ကြတော့ဒီနေ့မနေ့ပြန်ချတာမဟုတ်ဘူးဒီကနေ့အဆုံးထိလမ်းချတာ ဒါတော့ခုနမဟာပါဠိချတာအဲ့ဒီတိုင်းပဲသူကြားလိုက်တဲ့ချင်းကစပြီးတော့မှဘဝအဆုံးလူတတန်နေရမယ့်အနေထားတုံးနိုင်မယ့်အခွင့်အရေးဒါတွေကိုကြည့်ပြီးတော့မှဘဝကိုပြင်ဆင်သွားတာမဟာပါဠိကနောက်ဆုံးသူရဟန္တာဖြစ်တယ်လေနော်အဲ့တော့မိမိကလည်းအဲ့လိုဘဝပလန်ချရမယ်ပလန်ချပြီးတော့မှဘယ်ချိန်တော့ငါဘာဖြစ်အောင်လုပ်မယ်ဆိုတဲ့အတိုင်းသူ့ရဲ့အချိန်တိုင်းလိုက်ရမယ်ဘဝအချိန်စရာတိုင်းလိုက်ရမယ်အဲ့ဒါလိုလိုက်မယ်ဆိုလို့ရှိရင်တော့တဲ့ဒီအကျင့်ပညာရှိပုဂ္ဂိုလ်သည် ထိုရရှိထားတဲ့ နော်ကာလကိုယောစကာလကတော့ဘူးတော့ယောစကာလကတော့ယောဘူးတော့အကျင့်ပညာရှိသောပုဂ္ဂိုလ်သည်ဘဝကိုတစ်ခုလုံးနော်ဟောဘဝအတွက်ရောမချထားသောပုဂ္ဂိုလ် plan ချထားသောပုဂ္ဂိုလ်ကြတော့တဲ့ကာလကတော့ဘယ်ချိန်ကဘာလုပ်မယ်ဆိုတဲ့နော်လုပ်ငန်း plan ချတဲ့အတိုင်းပဲပြန်ပြီးတော့ကုသိုလ်ရေးကိုလည်းလုပ်တယ်ဒါတော့ကုသိုလ်ရေးကိုလုပ်တယ်ဆိုတာအဲ့ဒီအချိန်ကြီးနဲ့ကဲ့အောင် ကုသိုလ်ကိုလည်းလုပ်ပြီးတော့ယူလိုက်တယ် တနည်းအချင်းကိုပြန်ကုသိုလ်နဲ့ပြန်လှုပ်ပြီးတော့စားလိုက်တယ်နော်ကုသိုလ်ကိုပြန်လှုပ်တက်လိုက်တဲ့အတွက်ကြောင့်မလို့နော်အဲတဗုဒ္ဓပစနိပစီကိုကိုတရားဝါတွေကိုလောင်မြိုက်နေတဲ့ကိလေသာတွေဟူသောမိကိုဒီကုသိုလ်ဒီဟူသောမိတနည်းနော်နောက်ဆုံးကြတဲ့ရဟန္တာဖြစ်တယ်ဆိုကြပါစို့အရိယာဖြစ်တယ်ဆိုကြပါစို့အရိယာဖြစ်သွားမဲ့ဒီဟူသောမိနဲ့ပြန်ပြီးတော့ရှို့ပြက်လိုက်တယ်တိုက်ပြက်လိုက်တယ်နော်ပြန်မီးရှို့ပြလိုက်တယ်မြို့နာကိုမီးလာရင် မြို့ဘက်ကမိပြန်ရှို့တော့မိတေသွားသလိုပဲနော်အဲ့ဒီလိုပဲမိမိကိုလောင်တဲ့မိကိုဉာဏ်ပညာတူသောမိနဲ့ရှို့လိုက်တယ်ဆိုလို့ရှိရင်ဟိုကလာတယ်မိကိုရှင်မရောက်တော့ဘူးတဲ့နော်ကိုကဘွားတဲ့အမျက်ထွက်တယ်အဲ့ဒါကြောင့်မိမိတို့ဒီနေ့ဟာ2003ခုနှစ်က2020ရဲ့အာဟိုထဲမှာနော်နောက်ဆုံးရပဲဒါတော့အချိန်ကတော့မိမိကိုတကားခောက်နေပြီနော်မိမိကိုသတိပေးနေပြီ မိမိကသတိပေးတာကိုလည်းပဲသိရအောင်မယ်နော်ဒါတော့အဲ့ဒါသတိပေးတာမသိဘဲနဲ့တခါတည်းဟိုက new year မိပန်းဖောက်တယ်တွေသွားပြီးတော့အာအေးဦးနဲ့လုံနေဘာညာဘာညာနော်အချင်းကအချင်းဘာမှမရောက်အဲ့ဒါကြီးကအချင်းဆိုတာကာလပညာကြီးပဲနော်အချင်းဆိုတာကာလပညာကြီးတတ်တဲ့ကြီးပဲနော်မနေ့ကနေဒီနေ့ဒီနေ့နဲ့မနေ့ပြန်အချင်းဆိုတဲ့သဘောတရားပညာတတ်တဲ့ပဲလူတွေကနေဒါကိုဒီလဒီရဆိုတော့ဥဒိယာတိတွေဖွဲ့ပြီးတော့မှဒါကိုတော့တနက်ပတ်လည်းအနေနဲ့တွက်ချက်ထားတာနော်ဟိုကနေတွေလတွေနဲ့ ဒီဒီလဲပတ်နေတဲ့ရက်တွေနဲ့အချိန်လေးနဲ့ကတ်အောင်လို့တွက်ချက်ပေးထားတာနော်ဒါကို new year ဆိုတာကိုမနေ့ဖြစ်မဟုတ်ဘဲနဲ့တပတ်ခါမှလုပ်လဲရတာပဲနောက်တစ်နေ့လုပ်လဲရတာပဲ new year ဆိုတာကန့်သက်ချစ်တတ်မှတ်ချစ်တက်တက်တာလင်းဖြစ်တယ်နော် အေးမိမိကသိရမှာကဟောဒီဘဝဆိုတဲ့ကာလတိုက်စားတော့ကိုမရိပ်မိရမယ်ရိပ်မိကကြမှာတခက်လှုပ်တဲ့လှုပ်ထိုက်တာကိုလှုပ်မိလိုက်မယ်ဘာဖြစ်လို့လဲဆိုရင်ဘဝဆိုတာကအချိန်လေးကန့်သက်ပေးထားလိုက်တာနော်ကုသိုလ်ကံလေးနဲ့ကတ်တက်ပေးထားလိုက်တာကံကောင်းလုံးလို့အခုကတ်ကလာကြီးမှာနော် ကိုဗစ်ကာလကြီးမှာမိမိဒီနေ့အထိကတော့ရှင်သန်နေတော့မယ်သို့တော့အဲ့ဒီရှင်သန်တာတနေ့တနေ့ကိုနော်ဒီမှာဆိုအမေရိကမှာဆိုကို3000ကျော်လောက်သိနေတယ်3000ကျော်တဲ့ကိုလည်းပါမသွားဘူးလို့မပြောနိုင်ဘူးနော်ဘာဖြစ်လို့လဲဆိုရင်ကိုဗစ်ကတစ်ကမ္ဘာလုံးပြန့်နေတာအိမ်ထဲမှာပုံနေတဲ့သူလည်းပဲရောက်တာပဲဒါတော့ကို့အသက်ဟာကိုဗစ်နဲ့အခုထပ်ပေးထားရတယ်ထပ်ပေးထားရတယ်ငါနာမှာကိုဗစ်ရှိတယ်ဆိုတာလက်ခံထားရတယ်လက်မခံရင်သွားမှာပဲနော်လက်မခံသွားမှာပဲ ဒါကြောင့်မလို့ဒါဟာနော်ဒီအာမခံခြင်းမရှိဘူးတေပြောရမယ်ဆိုလို့ရှိရင်တော့သင်မင်းနဲ့ကိုနဲ့အမြဲတမ်းတွဲနေတာကိုပဲရောက်လာမှတော့ကိုကသင်မင်းလို့ပြောနေပေမဲ့အမှားတော့ကိုပဲရှိရှိမရှိရှိသင်မင်းကတော့ရှိနေတာပဲနော်သို့တော်လည်းဒီနေ့မှာတော့လူတွေစိုးရင်ကြောက်ကြနဲ့ပြပါရနဲ့နော်တန်တရားတွေနဲ့နေရတဲ့အခက်အနေထားရောက်တော့မိမိဒီကတ်ကြီးကိုကြောဖို့အတွက်လည်းအရေးကြီးတယ်အဲ တနည်းအားဖြင့်တော့မိမိဒီကတ်ကြီးထဲမှာမပါဘူးလို့လည်းမပြောနိုင်တဲ့အတွက်ကြောင့်ဒါလေးကိုတော့မဖြစ်ဟောဖြစ်သွားခဲ့တော့ဒီလိုလဲတွေ့ရတယ်နော်ငါဒီထက်ပါသွားခဲ့တော့အခုအချိန်လေးငါမသုံးလိုက်ရင်ဒီထက်ဘာမှဘဝအတွက်အသုံးမချလဲရပဲနဲ့ဒါကြီးငါအပြစ်ခဲ့ရမှာဟုတ်တယ်မို့လားအပြစ်ခဲ့ရမှာဒါတော့ခန္ဓာဘာနဲ့တူလဲဆိုရင် run တယ်ကားနဲ့တူတယ်ဘာနဲ့တူလဲ rental car နဲ့မှာဒါကတော့မြို့နေတဲ့သူအကြောင်းလို့ခက်မိမိပြောတယ်ကျုပ်တို့ကြောကျုပ်တို့တော့တယ်မှာကျွဲနွားကျွဲနွားအငှားတာနဲ့တူတယ်ဟုတ်တယ်မို့လားမိုးရသည်ရောက်ရင်လယ်လှုပ်ဖို့ကျွဲတွေနွားတွေငှားရတယ်ကျွဲတွေနွားတွေငှားရတယ်လယ်တွေယာတွေလှုပ်ဖို့ဒါတော့ကိုယ်လယ်လေးယာလေးပြီးကကြရင်သူကသူ့ရဲ့အဖို့ခနဲ့ပဲစပါတော်လကောင်ပတ်စံတော်လကောင်ပေးပြီးတော့ပြန်အပ်ရတယ်ဒါတော့ကျွဲတွေနွားတွေငှားတဲ့သူကနော်ဘာဘာလို့ဖို့ငှားတာလဲခိုင်းဖို့ငှားတာဘာလို့ဖို့လဲခိုင်းဖို့ပါခင်ကားဒီဘာတွေသွားငှားတယ်ဘာလို့ဖို့ငှားတာလဲ ကားကလည်းအသုံးချဖို့ပါဗျာသုံးချဖို့ပါအိမ်လေးရောက်လာပြီးတော့ရေလေးစိတ်ပုတ်တိုက်ပြီးတော့ပေါ်လစ်တင်ပေးဖို့ဟောရလားမဟုတ်ပါဗျာမဟုတ်ဘူးဒါတော့နော်နွားသမားလည်းနွားကိုခမ်းဖို့ငါတယ်ကားသမားလည်းကားခမ်းဖို့ငါတယ်ဒါတော့အခုခင်ဗျားတို့ကားကြီးရလာပြီအခုနွားကြီးတွေရလာပြီရောက်လာတယ်ဘာလို့နေလဲပေါ်လစ်တင်ရေစိတ်ပုတ်နေကြတယ် နော်ဒါတော့အချိန်တန်လို့ငါနွားကြီးကွာနော်နွားကြီးငါခန့်ရင် तू ဘာမှမသိဘူးနေပူတယ်လဲလောက်ရတယ်မိုးရွာတယ်လဲလောက်ရတယ်နော်နည်းနည်းခြေထောက်ကလေးသွားတာနေလို့ရှင်လဲနောက်ကအရှင်ချိန်လုံးနဲ့အရက်ခံသေးတယ်တနာပါတယ်ကွာဆိုတော့အရိတ်ထဲမှာတေးသေးချာချာထကျွေးမွေးနော်ရေလေးချိုးပွက်တိုက်ပေးပြီးတော့မှဟောဗျာမိုးရွာကြီးလဲကုန်ရော तू ဘာခန့်လဲရအောင်နော် အချိန်စီတော့ तू ပဲနဲ့စပားနဲ့ तू ပတ်စံနဲ့အရှင်ပြန်အပ်လဲရတယ်ဘယ်သူရှုံးလဲကိုရှုံးပါတယ်ခင်ဗျာကိုရှုံးတယ် နော်ရေလေးချိုးပြီးတော့ဘောလကလေးတင်ပွက်မနေကြနဲ့အောင်နော်ဒါရန်တက်ကကြီးရန်တက်ကအချင်းစီရပြန်အမ်းမှာအဲငားတဲ့သူတွေကြည့်ပေါ်လေကိုကဘယ်နေငားလာတယ်လဲပေါ့ဟလားအခါနေရင်ဘောသတိထားကြနော်နည်းနည်းပါးပါးလေးမောင်းပေးအောင်နည်းနည်းပါးပါးလေးခိုင်းပေးအောင်ဘာမှမဘာမှမခန့်လဲရဘဲနဲ့ပြန်အပ်လဲရလို့ရှိရင်တော့ရှုံးရောအဲ့ဒါကုသိုလ်တွေနဲ့နော်ပေးပြီးတော့ဇယံပေးပြီးငားခဲ့ရတာကုသိုလ်ဇယံကအရင်ဘွားလောက်ခဲ့တာဘွားလောက်ခဲ့တော့ရတယ် ရတဲ့ခါကျတော့ပြောလိုက်ပါလိုက်မော်လိုက်ကြွားလိုက်နဲ့ပြီးလဲပြီးရောသေးတော့မဟဲ့ဆိုကြဂီဂီဂီခဲလောက်ကြပါဘုန်းကြီးတော်ပညာပါဘုန်းကြီးတော်ပညာမရွတ်ကြပါရွတ်ကြပါဘုန်းကြီးလည်းဖတ်တဲ့တန်ကောဘာဖြစ်တဲ့ညာဖြစ်တဲ့ဘလောက်ပဲသူနာပြုမိဗန္ဒီတန်ကောတွေဖတ်ဖတ်ဘုဇင်တွေဘယ်နှချိန်ပဲရွတ်ရွတ်ဘုရားဆင်းတူကြီးရှင်နာဘလောက်ပဲထားတာရှုရကုံဘုရားပဲခေါ်သွားခေါ်သွားတကြီးချိန်ကြမှာပါမြင်တော့ဘာမှသတိမရတော့နော်အဲ့ဒီလိုကြမှာဘုန်းကြီးလည်းလာမပင်းနေတော့မထူတော့ဘူးအာနာလို့လာလိုက်ရတာအခုချိန်ဆိုတော့ဘုန်းကြီးတွေလည်းမလိုက်တော့ဘူး ဘုန်းကြီးတွေလည်းကြောက်တယ်နော်ဘုန်းကြီးလည်းတင်မှာကြောက်တော့ဘယ်သူမှဖြစ်ဖြစ်တင်ဆေးရုံမှာဖြစ်ဖြစ်အိမ်ဖြစ်ဖြစ်အခုဒီနေ့ကတော့ကြောင်းတကားပိတ်ထားပါတယ်လာမပိတ်မှလည်းမလိုက်ပါဘုန်းကြီးလည်းကြောက်ပါတယ်နော်အဲ့ဒါကြောင့်မလို့ကိုမသာကိုပြရမှာပါဒါတော့ကောင်းပြီနော်ပြောချင်တာကအချုပ်ကတော့ကာလောကတတိဗုဒ္ဓနိအချိန်ဆိုတာဘဝဆိုတာအချိန်ပဲနော်အချိန်တွေကတရားတွေရဲ့ကာလအချိန်တွေကိုစားနေတာဖြစ်တဲ့အတွက်ဘဝတွေကိုစားနေတာဖြစ်တဲ့အတွက်မိမိကဘဝ နော်ဒီနှစ်တွေကုန်တယ်ဆိုတာအချိန်တွေကုန်သွားတယ်အချိန်တွေကုန်တယ်ဆိုတာဘဝတွေပေးလဲရတာပဲအနှုတ်ဖြစ်သွားပြီဒါတော့မိမိကြံတဲ့ရက်ကြံတဲ့နှစ်ကဘယ်လောက်ကြံမှမသိတော့ကြံတဲ့ရက်ကြံတဲ့နှစ်ကဘယ်လောက်ကြံမှမသိရင်ငါတိနေတဲ့အချိန်နော်ဒါကိုခန္ဓာကိုကိုရဲ့အတိညာနဲ့ကိုရဲ့ခန္ဓာကိုယ်တွေအသုံးချနိုင်တုံးနေရသလောက်တော့မှာပဲနော်ဘဝကတတ်သက်ကုသိုလ်ရေးဓမ္မကတတ်တယ်လို့ဒီနေ့ဘဝနဲ့ဓမ္မခွဲခြားလို့မရဘူးကုသိုလ်ကို retirement ယူမှလုပ်မယ်လို့သွားပြီးတော့ပလန်မချနဲ့နော် အလမချနေဘယ်ဟာမှမတည်ကြပါဘူးနော်နော် nothing is certain နဲ့နော်ဘယ်အရာမှမတည်ကြဘူးလို့ပြောတာဘယ်အရာမှမတည်ကြဘူးတဲ့ the future is uncertain အနာဂတ်ဆိုတာလည်းဘာမှမတည်ကြဘူး nothing is certain ဘယ်အရာမှလည်းမတည်ကြဘူးတဲ့မတည်ကြတဲ့ထက်မှာကိုယ်အသေးချာကြီးသွားမတွတ်ပါနဲ့နော်အသေးချာကြီးသွားမတွတ်ပါနဲ့မတည်ကြတဲ့ထက်မှာမတည်ကြတဲ့တိုင်းတွတ်ပြီးတော့တေးကြတာအခုပစ္စုပန်တေးကြတယ်တေးကြနေတဲ့အချိန်ခါမှာကိုယ်တွေ့တေးကြသော နော်လက်စွပ်လက်ကံရနိုင်သောကုသိုလ်တရားများကိုဘဝကြီးတဲ့ကနေကိုစီကိုစီထုတ်ယူနိုင်ကြပါစေကုန်တည်းသာဓုသာဓုသာဓုသာဓု